ဟောကြားခြင်းတရားတော်များနာယူကြည်ညိုကြခြင်းကို ကုသိုလ်ကောင်းမှုတစ်ခုအနေနဲ့ပြုလုပ်ကြတယ်ပေါ့နော်အဲ့တော့ဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ဓမ္မဒါနကုသိုလ်ရှင်ဓမ္မပူဇာကုသိုလ်ရှင်များဖြစ်ကြတဲ့တက္ကကြီးဥဝင်းဟာတက္ကမကြီးဒေါခင်သန်းတက္ကကြီးဥဝင်းရှိန်တက္ကမကြီးဒေါအေးရွှေ နှစ်ဖက်မိဘများကိုအမှုထားပြီးတော့တခါကြီးဦးတန်ဝင်းတက္ကမကြီးတော်ရှင်ရှင်အေးသားမောင်ကျော်ခိုင်မောင်ပိုင်ဆိုဟေးသမီးမဝင်းလဲလဲခိုင်ပွိုက်ဖော်တပင်ဘူးထုတ်လုပ်ဖြန့်ချီရေးအေးချမ်းသာမိသားစုမန္တလေးမြို့တဲ့ဒီမိသားစုတို့ကကျေးဇူးရှင်ဖခင်ကြီးဦးဝင်းဟန်ရဲ့86နှစ် ငွေနေ့အထိမ်းအမှတ်ဖြစ်ဖြစ်ဓမ္မဒါနဓမ္မပူဇာကုသိုလ်ကောင်းမှုများ ပြုလုပ်ကြခြင်းဖြစ်ပါတယ်เนาะဒါကြောင့်အလုံးကုသိုလ်ရှင်များရောလိုင်းမောကနေတရားတော်မြတ်ကိုနာယူကြည်ညိုကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့ကိုရောဘုံဘုံတို့ဒီကနေ့ညဘယ်လိုတရားစကားမျိုးပြောပြခြင်းတော့ဆိုတော့အင်္ဂုတ္တပါဠိတော် စတုကနိဗ္ဗာန်မှာလာရှိတဲ့တထာဂတဣစရိယတုတ်တန်ဆိုတာလေးကို အခြေခံပြီးတော့ပြောခြင်းပါတယ်နော်ဘုံဘုံတို့တရားနာယူတယ်ဆိုတာအဓိကရည်ရွယ်ချက်ကကိုယ့်ကိုယ်ကို ပိုးပြီးတော့ချမ်းချမ်းသာသာ နေတတ်ဖို့အမုံမြတ်ဆုံးသောနိလန်းတွေကိုသင်ယူရတာပါပဲမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေဆိုတာ ဆင်းရဲဒုက္ခနေတဲ့နေအောင်လှုပ်တဲ့၊ကင်တဲ့၊ပြောတဲ့ဆိုတဲ့ဖို့နေတဲ့ထိုင်တဲ့ဖို့ချမ်းသာဒုက္ခတွေများတဲ့များအောင်ဘဝမှာနေတဲ့ထိုင်တဲ့ဖို့သင်ပေးထားတာကြီးပါပဲဟုတ်လားဘာကြောင့်ဆင်းရဲဒုက္ခတွေဖြစ်ရသလဲအဲ့ဒီဆင်းရဲဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားတွေကိုဘယ်လိုပယ်ရှားမလဲဒါတွေကိုမြတ်စွာဘုရားကစနစ်တကျပြည့်ပြည့်စုံစုံဟောထားခဲ့တာပေါ့နော် ဒါကြောင့်တရားနာကြတယ်ဆိုတာအဓိကရည်ရွယ်ချက်ကကိုကိုကို ချမ်းသာတဲ့ချမ်းသာအောင် နေတတ်ဖို့ဆိုတဲ့မူရင်းရည်ရွယ်ချက်ကလေးကိုလည်းပဲမမေ့စေခြင်းမူပေါ့နော်အဲ့တော့ဘုံဘုံတို့မြတ်စွာဘုရားဟောတဲ့တရားဒေသနာတိုင်းဒေသနာတိုင်းဟာချမ်းသာအစစ်အမှန်ဖြစ်တဲ့ဝိမု ക്തി ဒုက္ခလို့ဆိုတဲ့နိဗ္ဗာန်ချမ်းသာရာရည်တွေကိုပဲအဓိကဥတည်ထားတာပေါ့နော်အဲ့တော့ဒီကနေ့ည အဲ့ဒါလိုကိုယ့်ကိုယ်ကိုချမ်းသာတဲ့ချမ်းသာအောင်နေတဲ့ထိုင်တတ်ဖို့တရားဒေသနာများစွာတွေက တထာဂတဣစရိယသုတ်တံဆိုပြီးတော့အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာမှတ်တမ်းတင်ထားတဲ့ဘုရားရှင်ကိုရမေကြီးဟောကြားတော်မူခဲ့တဲ့ဒေသနာတစ်ပုဒ်ရှိတယ်။အဲ့ဒီဒေသနာလေးကိုအခြေခံပြီးတော့ဒီကနေ့45မိနစ်လောက်ချိန်ယူပြီးတော့နာယူကြည်ညိုကြနော်။အဲ့ဒီသုတ်တံမှာမြတ်စွာဘုရားဘလို့စပြီးတော့ဟောတာလဲဆိုတော့ တထာဂတတဘိခွေအရဟတောသမ္မာသမ္ဗုဒ္ဓတပါတုဘာဝစတ္တာရောဣစရိယအဘုဒ္ဓဓမ္မပါတုဘွန်တိတဲ့ယဟန်တို့တဲ့တရားလုံးစုံကိုသိတော်မူတဲ့ကိလေသာခတ်သိမ်းငြိမ်းတော်မူတဲ့တထာဂတလို့ဆိုတဲ့မြတ်စွာဘုရားရှင်ကိုရမြတ်ကြီးလောကမှာဖြစ်ပေါ်လာခြင်းဖြစ်ပေါ်လာတဲ့အတွက်ကြောင့်အလွန်အံ့ဩစရာကောင်းတဲ့ဣစရိယအဘုဒ္ဓဓမ္မလို့ဆိုတဲ့မဖြစ်စဘူးထူးကဲတဲ့ အဖြစ်အပျက်ကြီး၄မျိုးတရားကြီး၄မျိုးဟာလည်းပဲထင်ရှားဖြစ်ပေါ်သွားတယ်တဲ့မြတ်စွာဘုရားဘုရားရဲ့လို့ဖြစ်လာတာနဲ့လောကမှာမဖြစ်စဘူးထူးခဲ့တဲ့အံ့ဩစရာကောင်းတဲ့တရား၄မျိုးတခါတည်းတွဲပြီးတော့ဖြစ်လာတယ်တဲ့တထာဂတဣစရိယတုတ်တန်းလို့ဒါကြောင့်အဲ့လိုလေးကောင်းစင်ပေးတာနော်ဣစရိယဆိုတာအံ့ဩစရာကောင်းတယ်လို့ပြောတာ မြတ်စွာဘုရားပွင့်လာလို့ဖြစ်ပေါ်လာတဲ့အံ့ဩစရာကောင်းတဲ့အချက်ကြီး၄ချက်ပေါ့နော်အဲ့ဒါကိုမြတ်စွာဘုရားဘယ်လိုဟောပြလဲဆိုတော့နံပါတ်1အံ့ဩစရာတရားကဘာလဲအာလယရမဘိခဝေပဇာအာလယရတာအာလယသမုဒိတာတာတထာဂတိနာအနာလယဓမ္မေဒေတိယမန္တိတုတ်တုတတိတောတံဩရဟတိအညာစိတ်တံဥပတ္ထပင်တိတဲ့ဟိုအဓိပ္ပာယ်ကဘာပြောလဲဆိုတော့ ဘိက္ခုယံတော်တို့ပဇာတတ္တဝပေါင်းတို့သည်အာလယရမအာလယမအာလယဆိုတဲ့ပြောရာဌာနရှိတယ်အာလယရတ္တအဲ့ဒီအာလယမှာပဲတတ္တဝါတွေဟာပျော်နေကြတယ်အာလယတမုဒိတာအဲ့ဒီအာလယမှာပဲတတ္တဝါတွေဟာဝမ်းမြောက်နေကြတယ်တဲ့ဒီနေ့မှာအာလယဆိုတာတချို့ဗမာစကားထဲမှာတွဲပြီးတော့ သုံးတာရှိတယ်လေအာလယပြတ်သွားပြီအာလယမပြတ်သေးဘူးဟုတ်လားအာလယဆိုတာဘာပြောတာအောင်ဆိုတော့သူကမူရင်းအိဗယ်ကတွေ့တာမှုဘာတွေကိုတွေ့တာတာတော့မမိုးစရာကောင်းတဲ့ကာမဂုဏ်အာယုန်တွေရဲ့ပုံမှာတွေ့တာတာပေါ့ပုထုသင်တဘာဝမြင်ခြင်းနဲ့ကြားခြင်းနဲ့ကောင်းတဲ့အနတ်တွေကိုရခြင်းနဲ့ကောင်းတဲ့အရာသာကိုစားတောက်ခြင်းနဲ့တွေ့ထိခြင်းနဲ့ ကိုယ်စိတ်ထဲမှာကြိုက်တဲ့အာယုံလေးကိုတွေးကြံပြီးတော့နေခြင်းနေကာမဂုဏ်အာယုံနေပေါ့နော်အဲ့ဒီကာမဂုဏ်အာယုံနေရဲ့ပုံမှာ တွေ့တာတဲ့သဘောမမောတဲ့သဘောကိုအာလယလို့ပြောတာပို့ပြီးတော့ရှင်းအောင်ပြောရရင်အာလယကသူကနှမျိုးရှိတယ်လို့ဆိုတယ်တဏှာရဲ့ဒိဋ္ဌိရဲ့နော်တဏှာကိုလည်းအာလယလို့ခေါ်တယ်ဒိဋ္ဌိကိုလည်းအာလယလို့ခေါ်တယ်နော်ဆွဲမဲ့တဲ့ မမောတဲ့လောဘဓာတ်ဒါလည်းပဲအာလယထင်ရှားဖြစ်ပေါ်နေတဲ့ယုံ nant သဘာဝတရားတွေကိုပဲပုဂ္ဂိုလ်တ attva ဆိုပြီးတော့အထင်မှားနေတဲ့အမြင်မှားနေတဲ့ဒိဋ္ဌိရလည်းပါလဲအာလယအဲ့ဒါတ attva တွေဟာအာလယရမအာလယအာရမအာရမဆိုတာနေရာဌာနတ attva တွေဘယ်မှာနေလဲလို့မေးရင်အဲ့ဒီတွေ့တာမဲ့မုန်းမှုလေးမှာပဲတ attva တွေကနေနေကြတယ် အဓိကထားရပြောရင်တတ္တဝါတွေရဲ့စိတ်ပေါ့နော်ဘုံဘုံတို့ရဲ့စိတ်တွေဟာဘယ်မှာပဲနေနေတုံးဆိုတော့နော်ကာမဂုဏ်အာယုံပေါ်မှာလိုလားတက်မဲ့တဲ့တွေ့တာတဲ့အမျိုးမျိုးသောပေါ့အာယုံတွေရဲ့ပေါ်မှာလွယ်လားမက်မောတဲ့တက်မဲ့တဲ့အာလေရမှာပဲနေနေကြတယ်အာလေရပဲနေရာဌာနရှိတယ်ဘုံဘုံတို့မှာအဲ့ဒီနားလေးပဲနေတယ်စိတ်ကလေးကအဲ့လိုနေရတာကိုပြင်းလားဆိုတော့မပြင်းဘူးတဲ့အာလေရတတာနော်အာလေရမှာ ပျော်တယ်တဲ့ကြည်ကျင်တာလေးများကြည်နေရရင်ချင်းကုန်လို့ကုန်မှမသိဘူးနောက်ထောင်ကျင်တာလေးများထောင်နေရရင်ချင်းကုန်လို့ကုန်မှမသိဘူးနော်ကိုစားကျင်တာလေးများစားနေရရင်အကုန်လုံးမေ့နေတာပဲပျော်နေတာပေါ့နော်အာလေယတည်းဟူသောနေရာဌာနရှိတယ်အဲ့ဒီအာလေယမှာနေရတာကိုလည်းပျော်တယ်ပြီးတော့အာလေယသမုဒိတာတဲ့တလုံးချင်းလေးဘုံဘုံနားလည်အောင်ပြောပြဟုတ်လားအာလေယသမုဒိတာဆိုတာအဲ့ဒီအာလေယမှာ ဝမ်းမြောက်တယ်တဲ့နော်ကာမဂုဏ်အာယုန်နဲ့ပြည့်စုံတဲ့စိတ်ထဲရတွေ့တာမှုလေးနဲ့နေနေရတာလေးကိုဘာဖြစ်တော့ဝမ်းမြောက်တယ်တဲ့သုံးချက်ပြောတယ်နော်အာလယရမဘိခွေပဇာအာလယရတာအာလယသမုဒိတာနော်အာလယလျင်နေရာဌာနရှိတယ်အဲ့ဒီအာလယမှာပျော်တယ်အဲ့ဒီအာလယမှာဝမ်းမြောက်တယ်ဟုတ်လားဒါတတ္တဝါတွေရဲ့သဘောနတ်တွေရောတိဋ္ဌာန်တွေဆိုရင်တော့လည်းမပြောတော့နဲ့ပေါ့နော်အလကုံအကုန်လုံးပဲ ပဇာဆိုတာတတ္တဝါတွေဟုတ်လားတတ္တဝါတွေဟာနော်အာလယမှာပဲနေရာဌာနရှိတယ်အာလယမှာပျော်တယ်အာလယနဲ့ဝမ်းသာတယ်အဲ့ဒါမြတ်စွာဘုရားပွင့်လာပြီဆိုတော့သာတထာဂတိနာအနာလေဓမ္မေဒေတိယမန္တိနော်မြတ်စွာဘုရားပွင့်လာတော့မြတ်စွာဘုရားဘလူတရားကိုခေါ်တော့ဆိုတော့အနာလေယဓမ္မကိုခေါ်တယ်အနာလေယဓမ္မဆိုတာအာလေယနဲ့ဆန့်ကျင်ဘက်ပေါ့ နော်တွေ့တာမှုမမောမှုချုပ်ငိမ့်ကြောင်းတရားပေါ့ဟောနော်အနာလေယဓမ္မအနာလေဓမ္မေဒေတိယမာနေအဲ့လိုတွေ့တာမမောမှုတွေကဒုက္ခရဲ့အကြောင်းတရားဖြစ်တယ်ဒါကြောင့်ဒီတွေ့တာမမောမှုတွေကိုဖယ်ရှားနိုင်မှဒုက္ခငြိမ်းမယ်ဒါကြောင့်တွေ့တာမမောမှုကိုဘလို့နီးစနစ်တွေနဲ့ဖယ်ရှားရမယ်အစရှိသဖြင့်မြတ်စွာဘုရားကတွေ့တာမမောမှုတို့ရဲ့အပြစ်ကိုပြပြီးတော့သူ့ကိုဘလို့ပယ်ရမလဲဆိုတဲ့မှန်ကန်တဲ့နီလန်းကိုညွှန်ပြပြီးတော့မြတ်စွာဘုရားတရားဟောတယ် မြတ်စွာဘုရားရဲ့တရားတော်တွေကဒါအနာလယဓမ္မပေါ့နော်တတ္တဝါတွေကတော့အာလယမှာပြောတယ်မြတ်စွာဘုရားအနာလယဓမ္မဟောတယ်အဲ့လိုဟောတဲ့အခါကျတော့တသံတရားလုံးဒီအာလယမှာပျော်ခဲ့ကြတယ်အာလယမှာနေခဲ့ကြတယ်ဒီတတ္တဝါတွေကအံ့ဩစရာကောင်းနေတဲ့မြတ်စွာဘုရားရဲ့အဲ့ဒီအနာလယဓမ္မကိုကြားလိုက်တာနဲ့စိတ်ဝင်စားတယ်တုတ်တုတတိတဲ့နော်နားထောင်ခြင်းတယ်သောတန်ဩရဟတိတဲ့နားဆွင့်ထားတယ်ဆိုလိုတာက တွေ့တာမမွန်းမှုကင်းဖို့အတွက်သူတို့စိတ်ကလေးဥလှဲ့လာတယ်။နောက်တသံတရားလုံးတကယ်တမ်းပုထုဇဉ်တွေရဲ့စိတ်တတ္တဝါတွေရဲ့စိတ်ဟာဘယ်မှာပဲနေမွန်းခဲ့တယ်ဘယ်မှာပဲနေခဲ့တယ်ဘယ်မှာပဲပျော်ခဲ့လဲဆိုရင်အလျာမှာပဲပျော်ခဲ့တာ။အဲ့ဒါဘုရားပွင့်လာတော့မှဘုရားကအနာလျာဓမ္မကိုဟောလိုက်တဲ့အခါမှာတသံတရားလုံးပျော်ခဲ့တဲ့အနေအထားကနေထွက်ဖို့လို့သူတို့မလုပ်တော့ကြိုးစားတယ်။အဲ့ဒါဟာမြတ်စွာဘုရားရဲ့အံ့ဩစရာဂုံပဲတဲ့။သဘောပေါက်လားမသိပါဘူး။ နော်ဒါပထမမြတ်စွာဘုရားရဲ့အံ့ဩစရာကောင်းတဲ့အချက်တစ်ချက်ပေါ့အစ္စရိယဓမ္မဆိုတာဟုတ်လားတတန်တရားလုံးကာမမှာပြောခဲ့ကြတဲ့တတန်တရားလုံးလောဘနဲ့ပြောခဲ့ကြတဲ့နှစ်ချက်နော်အလေယဆိုတာနော်ဝိထုကာမကိုလည်းရည်ညွှန်းလို့ရတယ်ဝိထုကာမဆိုတာလူချင်းမမောစရာကောင်းတဲ့အာယုန်တွေပေါ့ဟုတ်လားအဲ့ဒီအာယုန်တွေရဲ့ပုံမှာမမောတဲ့လောဘကိုလည်းရည်ညွှန်းတယ်ဝိထုကာမကိလေသာ ကာမပေါ့နော်အလေယရဲ့နေပယ်ကကျဲတယ်ဟုတ်လားစောတော့က တဏှာလည်းရဒိဋ္ဌာလည်းရလို့လည်းပြောရနော်တဏှာနဲ့ဒိဋ္ဌိလည်းအာလည်းရပဲအဲ့တော့ပြောရလို့ရှိရင်ဘုမနုရဲ့စိတ်တွေကလိုချင်တဲ့စိတ်တွေမမောတဲ့စိတ်တွေတွေ့တာတဲ့စိတ်တွေနဲ့ယုံနံကိုပုဂ္ဂိုလ်တ attva ထင်တဲ့စိတ်တွေနဲ့အဲ့ဒီအနေအထားနဲ့ပဲတတန်တရားလုံးနေရတာဘယ်ဘဝပဲရောက်ရောက်လူဖြစ်ဖြစ်နဲ့ဖြစ်ဖြစ်မြမဖြစ်ဖြစ်ဘာဖြစ်ဖြစ်အပေပုံဆိုရင်တော့မပြောတော့နဲ့ပို့ဆိုးမယ်ပေါ့ဟုတ်လားအဲ့ဒါလိုနေခဲ့ကြတဲ့တ attva တွေကမြတ်စွာဘုရားပွင့်လာလို့အနာလေယဓမ္မနော်အာလေယကနေလွတ်ငြိမ်းချောင်း နော်ဖယ်ခွာကြောင်းတရားကိုလည်းဟောလိုက်ရောမြတ်စွာဘုရားတရားကိုမလုပ်လာနားထောင်ခြင်းနေတဲ့သုတ်တုတတိသောတံဩထတိအင်ညာစိတ်တံဥပထမေတိတဲ့နော်အင်ညာစိတ်တံတိလိုတဲ့စိတ်ကိုဥပထမေတိဖြစ်စေကြတယ်တိခြင်းစိတ်ပေါက်လာတယ်ဩဒီဟာဒါဒုက္ခငြိမ်းမဲ့တရားပဲဆိုစိတ်ဝင်စားရတယ်ပေါ့နော်စိတ်ဝင်စားတယ်ဆိုတာဘာပြောအောင်အထက်ကတိကျင်တာပေါ့နော်ဒါဟုတ်တိကျင်တယ်အဲ့ဒါဘသူရဲ့အစွမ်းလို့ထင်လဲ ရသော်ဘုရားရဲ့အစွမ်းတော်တကယ်လို့သာဘုရားသာမပွင့်ခဲ့ဘူးဆိုရင်ဘုံဘုံတို့ကအဲ့ဒီလိုစိတ်မျိုးရောင်လို့တောင်ဖြစ်မှာမဟုတ်ဘူးဟုတ်လားကိုယ့်ဟာကိုယ်ဘာဖြစ်လို့ဖြစ်နေမှလည်းမသိဘူးကိုယ်စိတ်ဟာဘယ်ထဲမှာပျော်နေတယ်လဲဆိုတာလည်းမသိဘူးဒီကထွက်ဖို့ဆိုတာတော့ဝေးရောပေါ့နော်ဒီတရားလေးကိုဘုံဘုံကအလွန်သဘောကျတယ်တတ္တဝါတွေရဲ့သဘောတဘာဝနဲ့မြတ်စွာဘုရားရဲ့အစွမ်းတတ္တိကိုတွဲပြီးတော့ပြထားတယ်လို့ဆိုနိုင်တယ်ဟုတ်လား ဒါပေမဲ့စဉ်းစားရတာလေးကိုလေးလေးနက်နက်လေးတွေကိုသဘောကျတာမှသဘောကျတဲ့ဓာတ်ခံလေးပါမှဒီတရားထဲမှာစိတ်ကရေရှည်သက်ဝင်နိုင်မှာနော်ဟုတ်လားဒါမြတ်စွာဘုရားရဲ့ပထမအံ့ဩစရာဟုတ်လားနောက်ဒုတိယအံ့ဩစရာဣစရိယအဘုဒ္ဓဓမ္မပါလဲအဲမာနာရမဘိခွေပဇာမာနရတမာနသမုဒိတာတတ္တဝါတွေဘယ်လိုသဘောရှိတုံးပုံစံလူလေးဟောတာနော်စောစောကတော့အာလေယမှာ အာလေယပဲနေရာရှိတယ်အာလေယမှာပဲပျော်တယ်အာလေယနဲ့ဝမ်းမြောက်တယ်ပြောခဲ့ပြီနော်အခုတတ္တဝါတွေကနော်ဘယ်လိုနေရာမှာနေလဲဘာနဲ့ပျော်လဲဘာနဲ့ဝမ်းသာလဲဘာနဲ့ဝမ်းမြောက်လဲမာနာရာမာတဲ့ဟောနော်မာနပဲနေရာဌာနရှိတယ်တတ္တဝါတွေရဲ့စိတ်ကလေးကအဲ့ဒီမာနနဲ့နေရတာကိုပျော်တယ်မာနရတ္တမာနသမုဒိတာမာနမှာဝမ်းမြောက်တယ်အဲ့တော့မာနဆိုတာဘာလဲမာနဆိုတာအလွယ်ပြောရရင် နော်အထင်တလုံးပေါ့ပို့ပြီးတော့အသေးစိတ်လေးကြည်ကြပြင်းပြပြောရရင်နှိုင်းရှင်ပြီးတော့ဖြစ်လာတဲ့အထင် तू ကဘာငါဘာကိုကိုကိုဘာလို့ထင်နေုံနဲ့မကဘူးသူများကိုလည်းဘာလို့ထင်သေးတယ်အထင်တွေကတော့အမျိုးမျိုးပဲအဲ့ဒီအထင်တွေအကုန်လုံးကဘာလဲမာနပဲနော်မင်ညတိမှတ်ထင်တတ်တယ်နော်ယုံ nant တဘာဝတရားကိုယုံ nant လို့အမှန်တိုင်းမမြင်ဘူးနော်ထင်ကျင်တယ်လို့ထင်တာပေါ့ နှိမ့်တယ်ထင်တယ်မြင့်တယ်ထင်တယ်အလေအလက်လို့ထင်တယ်တိတ်မဆိုးပါဘူးလို့ထင်တယ်ဆိုးတယ်လို့ထင်တယ်ကောင်းတယ်လို့ထင်တယ်ထင်နေကြတာပဲလေလူတယောက်တွေ့ပြီဆိုလို့ရှင်စိတ်ထဲမှာဘာအရင်ဖြစ်တယ်ထင်တော့အဲ့ဒီအထင်ကအရင်ဖြစ်တယ်ဒီလူကဘလို့လူမျိုးလဲထင်ပြီးပြီမှားလားမှန်လားနောက်မှဟုတ်လားမာနရဲ့သဘောနော်ကိုကိုကိုလည်းပဲအမျိုးမျိုးထင်နေတာမရှိဘူးလားရှင်တော့ကိုကိုထင်တဲ့နေရာမှာဘုံဘုံတို့ကကိုတူဦးတီးတယောက်တည်းကွက်ပြီးတော့ထင်တာမျိုးမဟုတ်ဘူးသူများနဲ့ရှင်းရှင်းပြီးတော့ထင်တာ တို့မဆိုးသေးပါဘူးဟောကိုယ်တည်းဆိုးတဲ့လူနဲ့တွက်ပြီးတော့ပေါ့ဟုတ်လားနော်စဉ်းစားကြည့်နော်ဟာဆိုးတာလို့ထင်ဟာကိုယ်တည်းကောင်းတဲ့လူနဲ့တွက်လိုက်တဲ့အခါကျတော့လေစိတ်ကဘလို့တွေထင်မိပြန်ဟောဆိုးတယ်လို့ထင်မိတာပေါ့နော်အဲ့ဒါလိုမျိုးမာနာတရားနှိုင်းရှင်မှုတရားတွေနဲ့ဘုမတို့ရဲ့စိတ်ဟာတတန်တရားလုံးနေခဲ့တာဌာနနော်အဲ့ဒီဌာနမှာနေခဲ့တာအာရမဆိုတော့ဌာနကိုပြောတာဘာဌာနတော့မာနတည်းဟူသောဌာနအဲ့ဒီမှာနေခဲ့တာ အဲ့ဒီမှာနေရတာပြင်းပြင်းကြီးလားဆိုမဟုတ်ဘူးပျော်တယ်မာနရတ္တဟုတ်လားပြီးရင်ပါတော့ဝမ်းသာတယ်မာနနဲ့နေရတာကိုအဲ့ဒီလိုမျိုးသဘောတဘာဝရှိတဲ့เนาะဒီလောကကြီးမှာနော်မြတ်စွာဘုရားလည်းပွင့်လာပြီဟောတာတထာဂတိနနော်မာနဝိနေယဓမ္မေဒေတိယမာနေသောတုတတိသုတ်တုတတိသောတံဩရဟတိအညာစိတ်တံဥပဓမေတိမြတ်စွာဘုရားပွင့်လာတော့မြတ်စွာဘုရားတရားဟောတယ်ဘလို့တရားတော့ မာနဝိနည်းနော်မာနကင်းကွာကြောင်းတရားဒီမန်တရားတွေဟာနော်ဆင်းရဲဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားကမျှတာဖြစ်တယ်နော်အကျိုးမဲ့ဖြစ်ခြင်းရဲ့အကြောင်းတရားမျှတာဖြစ်တယ်နော်ဒီဟာကိုကင်းကွာနိုင်အောင် လုပ်နိုင်မှစစ်မှန်တဲ့ချမ်းသာကိုရမယ်အဲ့တော့ဒီမာနကိုဘယ်နည်းနဲ့ဖယ်ရှားရမလဲနီလန်မျိုးစုံမြတ်စွာဘုရားအများကြီးပေးပါတယ်အဲ့ဒါတွေကိုအကျေတုံးပြောရမယ်ဆိုရင်တော့လည်းပဲတရားအများကြီးရှည်သွားနိုင်တယ်ပေါ့နော် ဟုတ်လားမာနကင်းကွာကြောင်းနိလန်ကောင်းတွေအဓိကကတော့မာနကင်းကွာဖို့ကလောကရဲ့သဘောမှန်ကိုသိဖို့ပါပဲကိုယ်ခန္ဓာရဲ့သဘောမှန်ကိုသိဖို့ပါပဲကိုကိုကိုအတုဝဒုံကြီး မတင့်တယ်တဲ့ရွန်ရှာဆစ်စုပ်ပဲအစုဝေးကြီးလို့သိရင်လည်းပဲအဲ့ဒီမာနပြုတ်ကျသွားနိုင်တာပဲဟုတ်လားအနေစာကိုသိရင်လည်းပဲမာနကကျသွားနိုင်တာပဲဘာမှတည်မြဲတဲ့အရာတွေမဟုတ်ဘူးကိုကနော်တည်မြဲတယ်ဆိုတဲ့အထင်နဲ့ပဲ အရာရာကိုဘုံဘုံတို့ကခံစားပြီးတော့အကောင်းဆုံးအနှိမ့်အမြင့်ပြောနေကြရတာလေဟုတ်လားอืมအဲ့တော့ပြောရင်တာကမြတ်စွာဘုရားပွင့်လာတဲ့အခါမှာမြတ်စွာဘုရားကနမနာကင်းကွာကြောင်းနီလန်ကောင်တရားဒေသနာတွေကိုဟောတဲ့အခါမှာဒီမာနထဲမှာပဲအမြဲတမ်းနှစ်မွန်းနေခဲ့တယ်မာနနဲ့ပဲပျော်ခဲ့ကြတဲ့တတ္တဝါတွေသူတို့ရဲ့စိတ်ဟာမဖြစ်လာတော့မြတ်စွာဘုရားရဲ့မာနကင်းကွာကြောင်းတရားရဲ့ပုံမှာတိလို့တဲ့စိတ်တွေဖြစ်လာတယ်နားထောင်ခြင်းတယ်ဘယ်လိုလုပ်ရမလဲဒီဘက်မှာစိတ်ဝင်စားလာတယ် အဲ့ဒါဘဇုရဲ့အံ့ဩစရာလဲလို့မေးရင်မြတ်စွာဘုရားရဲ့အံ့ဩစရာမြတ်စွာဘုရားသာပွင့်မလာဘူးဆိုရင်ဘုံဘုံတို့ကဒီမာနနဲ့ပဲနေမှာပဲမာနကိုအပြစ်မြင်အောင်မှမသိဘူးမာနကထွက်မြောက်ဖို့ဆိုတာကြတော့ဝေးရောပေါ့နော်ဒါကိုယ့်ရဲ့သဘောတဘာဝနဲ့မြတ်စွာဘုရားရဲ့အစွမ်းကိုတွဲပြီးတော့မှတ်ဖို့လို့ဘယ်နှမျိုးရှိပြီတော့နှမျိုးရှိသွားပြီနော်နောက်တတိယမြတ်စွာဘုရားရဲ့အစွမ်းတတ္တိကိုဘယ်လိုပြောတော့ဒါလေးကပြောလျာကောင်းတယ်လေးခုလုံးကောင်းပါလေလေ အနုပတမရမပဇာဘိခွေအနုပတမရတာအနုပတမသမုဒိတာဟောတတ္တဝါတွေဟာတတန်တရားလုံးဘာနဲ့ဘယ်မှာနေလာကြတုံဘယ်မှာပျော်နေကြတုံဘယ်မှာဝမ်းမြောက်နေကြတုံအနုပတမတဲ့အနုပတမဆိုတာမငြိမ်းချမ်းမှုနော်ဥပတမလို့စကလုံးတော့ကြားဘူးတယ်မဟုတ်လားနော်အဘိညာယတံဘောဓာယဥပတမယအဘိညာယဟောဥပတမကြားဘူးတယ်နော်အဲ့ဒါရဲ့ဆန့်ကျင်ဘက် အနုပါသမတဲ့အနုပါသမဆိုတာဥပါသမငြင်းအေးတာအနုပါသမဆိုတာငြင်းအေးမှုမရှိတာပူလောင်နေတာပင်ပန်းနေတာအနုပါသမအဲ့ဒါတတ္တဝါတွေရဲ့စိတ်ဟာအဲ့ဒီပူလောင်ချောင်းပင်ပန်းချောင်းနေရာတွေမှာပဲနေခဲ့တာဟုတ်လားအဲ့ဒီပူနေရတာကိုပဲပင်ပန်းနေရတာကိုပဲပျော်တဲ့သဘောလည်းရှိတယ်အဲဒီပူးနေရလို့ရှင်ကိုပဲဝမ်းသာနေတဲ့သဘောရှိတယ်တဲ့အဲ့တော့ရုပ်တရက်တွေ့ကြည့်ရင်တော့ဟုတ်လားဖုံဖုံရဲ့ပူလာကြီးကိုတော့ မကြိုက်ပါဘူးပူတာတဲ့တော့မပြောပါဘူးလို့တာမန်အဖြစ်တော့ထင်တရားရှိတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်တွေးကြည့်ဘုံမတို့ရဲ့စိတ်ဟာအပူထဲမှာပျော်လားမပျော်လားဆိုတာကိုတကယ်တကယ်တွေးကြည့်ပျော်တယ်ဆိုတာကိုတွေ့ရလိမ့်မယ်ဆိုကြပါစို့လက်တွေ့လေးပြောကြည့်မယ်နော်တစ်ခါတလေတရားလေးအားထုတ်ပြီးတော့ကိုယ်ခန္ဓာအကြောင်းအမှန်လေးသိပြီးတော့နေရတာစိတ်ထဲမှာအထိုက်လျောက်ငြိမ်းအေးတယ်လို့မသိဘူးလားသိတယ်သူများပြောလို့မဟုတ်ဘူးကိုကိုလက်ခံတယ်အော်ဒီဟာဒီလိုလေးနေရတာငြိမ်းအေးလိုက်တာ ကဲအဲ့လိုဆိုရင်အဲ့ဒီငင်းငင်းအေးလေးနေပါတော့လားကဲတနာရီနှစ်နာရီသုံးနာရီနေလိုက်ကိုယ့်ဟာကိုယ်ဘယ်သူကတားနေလို့တော့နော်အဲ့လိုနေလေပတ်ဝန်းကျင်ကပိုးတောင်သဘောကြသေးဩတော်လိုက်တာလို့တောင်ချီးမွားအောင်မယ်နေပါတော့လားနေသလားမနေဘူးနော်ဒီအာယုန်တွေဒီအရှုပ်တွေဒီအပူတွေတဲပဲပြန်ပြီးတော့စိတ်ကဘာလုပ်ချင်တော့တိုးဝင်ခြင်းနေတာစဉ်းစားကြည့်နော်ဒါဟိုမြတ်စွာဘုရားရဲ့အဆုံးအမတွေနဲ့မကင်းမကွာကိုကိုကိုချမ်းသာအောင်နေမယ်ဆိုတဲ့ အဲထိုက်တဲ့စိတ်ကူးလေးရှိကြတဲ့လူတွေဟုတ်လားအဲ့လိုလူတွေတောင်မှဒီလိုစိတ်တွေအများကြီးရှိနေတယ်ဆိုလို့ရှိရင်တာမန်မြတ်စွာဘုရားရဲ့တရားနဲ့ဝေးကွာကြတဲ့တာမန်လူစုဆိုလို့ရှိရင်သူတို့ရဲ့စိတ်ဟာပူလောင်မှုမှာပျော်တယ်ဆိုတာကိုဘယ်လိုမှညင်းလို့မရဟုတ်လားတကယ်တမ်းပြောရလို့ရှိရင်ကိုကြိုက်တဲ့အာယုန်နေနဲ့နေနေရတာကိုကစားစိတ်နှလုံးမှာပင်ပန်းတဲ့သဘောပူလောင်တဲ့သဘောကတော့ရှိနေတယ် တော့ဒီဒေသနာကိုနားမလည်နိုင်ဘူးဆိုရင်ကိုဖြစ်နေတာကိုကိုတကယ်မသိလို့ပေါ့နော်ကိုကြိုက်တဲ့အာယုန်နဲ့နေနေရတာကိုပူမှန်းမသိလောင်မှန်းမသိလို့ချမ်းသာတယ်လို့ထင်နေလို့ပေါ့အဲ့ဒီအခြေခံလွဲမှားမှုရှိနေတဲ့အတွက်ကြောင့်သာလင်လက်မခံဖြစ်ကောင်းဖြစ်နိုင်တယ်ပေါ့တကယ်တမ်းကတော့စိတ်ဟာပူလောင်မှုပင်ပန်းမှုနဲ့နော်နေနေကြနေခြင်းနေတယ်ဆိုတာကတော့ဘလို့မှညင်းလို့မရဟုတ်လားဟိုဒေသနာတစ်ခုရှိတယ်လေမာဂန္ဒီယသုတ်တန်ထဲမှာ မြတ်စွာဘုရားနော်ကာမအာယုကိုမမောတဲ့စိတ်တွေနဲ့နော်ကာမနဲ့မကင်းမကွာပဲနေရတာဟာဩနူနာယောဂာနဲ့တူတယ်လို့ဟောတာကြားဘူးတယ်မို့လားဒီဟောပြောချက်လူတိုင်းကြားဘူးတယ်နော်ကြားဘူးတယ်နော်နော်နူနာယောဂာတဲ့တယောက်ဟုတ်လားယောဂဘိုးကအမြဲတမ်းထိုးနေတဲ့ခါကျတော့ကုတ်လို့ကိုနောက်ဆုံးမရတော့ဘူး။ရာဘလို့မှမပြေဘူးထဲထဲမဲ့ဖြစ်လာပြီဆိုတော့ဘာလို့လဲဆိုတော့မိကြီးခဲမှာกินရတယ်။ဟုတ်လား။အဲ့လိုမိကြီးခဲကိုกินလိုက်တဲ့အခါကျတော့ မိကြီးခဲကိုกินလိုက်တဲ့အခါကျတော့ပိုးတွေကနည်းနည်းငြိမ်သွားတာပေါ့ဘေးကအရှိကတအားပူနေရောဆိုနောက်ဆုံးငြိမ်သွားတော့အဲစောစောကသူတို့ထိုးလို့ရားနေတာတွေအခါရခက်နေတာတွေကအပူနဲ့အစားထိုးသွားတော့ဒီလူကဘာဖြစ်တော့တက်တာတယ်လို့ထင်သွားတာဟုတ်လားအဲ့ဒါနဲ့သူတက်တာပြီဆိုတော့ပူကလည်းပဲပူနေတာဆိုတော့နည်းနည်းလေးနောက်ဆုတ်လိုက်ဟောခဏနေတော့ယောဂပိုးကထိုးပြန်ရောထိုးတော့တခါဘာလို့ပြန်တော့မိกินလိုက်ရောမိกินတော့တက်တာသွားတော့သူတက်တာတယ်လို့ထင်နေတာ အဲ့လိုလုံရင်းနေပဲသူ့ရဲ့ယောဂါတက်တာလာလားဆိုတော့တကယ်တမ်းကတက်တာမလားပူပူပူပူပြီးတော့ပဲရှိုးလာကုန်ရင်းနဲ့ဖယ်ရင်းနဲ့မီးกินရင်းနဲ့ဆိုတော့အနာကြီးကပိုးပြီးတော့ပွာလာပြီးတော့ရှိုးလာတယ်အဲ့ဒါနောက်ကြတော့သူ့ရဲ့ဆွေတွေမျိုးတွေမိသားစုဝင်တွေကကိုင်းဆရာကောင်းသမားကောင်းပင့်ပြီးတော့သူ့ကိုကောင်းကောင်းရှေ့ကူပေးလိုက်မယ်ကွာရှေ့ကူပေးလိုက်ပျောက်သွားပြီနူနာယောဂါပျောက်သွားပြီအဲ့ဒါလိုပျောက်သွားတဲ့အချိန်မှာမင်းနူနာယောဂါမပျောက်ခင်တော့မိကြီးခဲမှာအမြဲတမ်းกินနေတာမိကြီးခဲဘုံကြီးမှာ အဲ့တော့မင်းกินရအောင်ဆိုဟာမกินရင်ဘူးပုတ်တယ်ပေါ့လေအဲ့ဒါနဲ့မရဘူးကွာအတင်းအဓမ္မလူနှစ်ယောက်ကလက်လက်ထွက်စီဆွဲပြီးတော့အဲ့ဒီမီးပုံဒီမီးกินဖို့ခေါ်တာသူဘာလုပ်မလို့ယုံမယ်တဲ့အဲ့ဒီမှာမြတ်စွာဘုရားမေးတဲ့မေးခွန်းလေးဘုမောအရန်သဘောကျတယ်ဒီမီးကအခုမှပူတာလားတဲ့မဟုတ်ဘူးနော်စောစောတုန်းကသူနူနာယောဂမပြောက်ခင်တော့กินတော့ဒီမီးရပါလေအပူပဲအပူအပူပဲအဲ့ဒီတုန်းကတော့ဒီမီးကသူ့ကိုတတ်တာရတယ်လို့သူထင်တာဟုတ်လားနူနာယောဂပျောက်သွားတဲ့အချိန်ကျတော့ ဒီမိကသူ့အတွက်မလိုတော့ဘူးအပူသက်သက်ကြီးဖြစ်သွားတယ်သဘောပေါက်လားအဲ့တော့မီးကိုကြိုက်နေတယ်ဆိုတာကယောဂဘူးရှိနေတဲ့အချိန်မှာကြိုက်နေတာယောဂဘူးမရှိတဲ့အချိန်မှာမီးကိုမကြိုက်တော့ဘူးမီးကတော့ယောဂဘူးရှိသည်ဖြစ်စေမရှိသည်ဖြစ်စေအပူဟာအပူပဲအဲ့ဒါလေးကိုမြင်အောင်ကြည့်ဟုတ်လားအဲ့တော့ဘုံဘုံတို့ဒီအာယုန်နေနဲ့နေရတာစိတ်ဟာပင်ပန်းနဲ့ပူလောင်နေဆိုတာကိုအာယုန်တွေကိုကြိုက်နေတဲ့လောဘရှိနေတဲ့အချိန်မှာတော့ဘယ်သိတာမှာတော့ပူမမသိတဲ့အပြင်ကောင်းတဲ့တောင်မှမလုပ်နေတော့ထင်နေတာပေါ့ စောစောကပြောလဲအာလေရမှာပဲပြောခဲ့တာပဲလေအဲ့ဒီအာလေရကိုကစားတကယ်တမ်းဘာတော့အခုဖြစ်နေပူလောင်ချောင်းဖြစ်နေတယ်သဘောပေါက်လားမသိဘူးဟုတ်လားအဲ့တော့ဒီကာမအာယုန်နေမပူဘူးလို့ထင်နေတာကတကယ်တမ်းကာမအာယုန်ကိုလိုချင်တဲ့ယောဂပိုးနဲ့တူတဲ့လောဘဓာတ်ကရှိနေလို့မလိုချင်တော့တဲ့တနေ့အဲ့ဒါကြီးကအကြီးအကျယ်ဆင်းရဲကြီးဆိုတာကိုသိရလိမ့်မယ်ပေါ့နော်အဲ့တော့လိုချင်လို့သာကောင်းနေတဲ့သဘောပဲသဘောပေါက်လားမသိဘူး မလိုချင်လို့ရှင်ဒါကြီးကဘာဖြစ်သွားမှာတော့မကောင်းတော့ဘူးပေါ့အဲ့တော့ तू ကတော့တကယ်တမ်းကပုံမှန်ပုံမှန်ပဲမိကတော့အပူအပူပဲအဲ့တော့ကာမကလည်းဒီအစွမ်းပဲပြတာပဲတကယ်တမ်းကကိုလိုချင်သည်ဖြစ်စေမလိုချင်သည်ဖြစ်စေ तू ကအပူတတ်ပဲတကယ်တမ်းကဒါကြောင့်ဇန်ရအောင်အထုတ်ကြတဲ့ပုံကိုယ်တွေနော်ဇန်တရားရလာပြီဆိုဒီကာမချမ်းသာဟာပူလှပူတယ်လောင်တယ်ဆိုပြီးတော့လူနဲ့တောင်သူတို့ဘာလို့မတွေ့ချင်ဘူးကာမအာယုံကိုမပြောနဲ့ဟုတ်လားအဲ့ဒါမျိုးဆိုပြနှိုင်းရှင်ပြီးတော့ဟောထားတာရှိတယ်ဟုတ်လားကာမချမ်းသာဟိုသာလင်ချမ်းသာလို့ပြောရင် မှားတယ်တဲ့ဘာလို့ဆိုသူ့တဲ့ချမ်းသာတဲ့ပထမဇန်ချမ်းသာဆိုတာရှိလို့ဟာပထမဇန်ချမ်းသာပဲချမ်းသာရှိတာလောကမှာလို့ပြောရင်လည်းမှားတယ်တဲ့ဘာလို့ဆိုသူ့တဲ့ချမ်းသာတဲ့ဒုတိယဇန်ချမ်းသာဆိုတာရှိတယ်အဲ့တော့ချမ်းသာတွေဆိုတာကအဆင့်ဆင့်နှိုင်းရှင်ပြီးတော့သူတို့ရဲ့အဆင့်ကိုပြောနေကြတာဟုတ်လားအဲ့တော့ပြောချင်တာကဘာတော့မီးဆိုတာနူနာယောဂါဘူးမရှိတော့မှပူတာမဟုတ်ပါဘူးနူနာယောဂါဘူးရှိတုန်းကလည်းပူတာပါပဲသို့တော့နူနာယောဂါဘူးရှိတုန်းကတော့အဲ့ဒီပူပါတယ်ဆိုတဲ့မီးကိုပဲဘုံဘုံတော့မလုပ်နေရတော့ကတ်နေရတယ် ဟုတ်လားဒါနဲ့ရှင်းပြီးတော့စဉ်းစားမှဒီဒေသနာကိုဘုံဘုံတို့ကကြည်ကြည်လဲလဲလက်ခံနိုင်ဟုတ်လားဒါကြောင့်မြတ်စွာဘုရားဟောတာတာဘယ်လိုနည်းနဲ့မှမမှားဘူးဆိုတဲ့ယုံကြည်မှုကိုအခြေခံရှိထားမှာနော်ဟုတ်လားအနုပတမရမနော်တတ္တဝါတွေဟာပူလောင်မှုမငြိမ်းချမ်းမှုမှာပဲနော်နေเสียရှိတယ်အဲ့ဒီမှာပဲသူတို့နေနေကြတယ်နော်အနုပသမရတအဲ့လိုနေရတာကိုပြောတယ်အနုပသမသမုဒိတာအဲ့လိုနေရတာကိုဝန်တာတယ်တဲ့ဟုတ်လားအဲ့ဒါမြတ်စွာဘုရားပွင့်လာပြီဆိုတော့မြတ်စွာဘုရား ဘလို့တရားမျိုးကိုဟောတော့နော်သာတထာဂတိနာဩပတမိကေဓမ္မေဒိတိယမဏိဟောဩပတမိကဓမ္မဆိုတာငြိမ်းအေးကြောင့်တရားပေါ့နော်မြတ်စွာဘုရားတရားတွေကဘာလဲတော့ငြိမ်းအေးကြောင့်တရားနော်တတ္တာကြောင့်တရားချမ်းသာကြောင့်တရားဟုတ်လားစိတ်နှလုံးကိုနော်ပူလောင်အောင်ပင်ပန်းအောင်နှိပ်စက်တဲ့အရာတွေကနေပြီးတော့ကင်းကွာတော့ဘလို့လို့ရမလဲဆိုတဲ့စစ်မှန်တဲ့နီလန်းတွေကိုပေးထားဟုတ်လားဒါကြောင့်မြတ်စွာဘုရားတရားပါလေငြိမ်းအေးကြောင့်တရား သုံးမျိုးရှိပြီနော်စောသောကဘာတော့တွေ့တာမှုကိုဖယ်ခွာရောင်းဖယ်ခွာကြောင်းတရားနောက်ဒုတိယဘာတော့မာနကိုဖယ်ခွာကြောင်းတရားအခုတတိယဘာလဲငြိမ်းအေးကြောင်းတရားအဲ့လိုငြိမ်းအေးကြောင်းတရားဟောတဲ့ခါကျတော့တတန်တရားလုံးပူးလောင်လာကြတဲ့ဒီတတ္တဝါတွေကအဲ့ဒီငြိမ်းအေးကြောင်းတရားကိုဘလို့တော့သုတ်သူတတိနားထောင်တဲ့သောတန်အောရတိနားဆွန့်ထားတဲ့အညာစိတ်တဥပဒပင်တိတိတိကျင်တဲ့စိတ်တွေဖြစ်လာကြတယ်တဲ့ဒါလမ်းစာပဲနော်ဟုတ်လား တတ္တဝါတွေရဲ့သဘောနဲ့မြတ်စွာဘုရားအစွမ်းတတ္တိကိုရှင်းရှင်းပြီးတော့ပြောနေတာဘယ်နှချက်ရှိပြီတော့သုံးချက်ရှိသွားပြီနော်ဟုတ်လားနောက်လေးခုမြောက်မြတ်စွာဘုရားရဲ့စွမ်းရည်တတ္တိကိုဘယ်လိုပြောပြတော့ဒါမြတ်စွာဘုရားကိုယ်တိုင်ဟောထားတာဟုတ်လားအဲအဝိဇ္ဇာကတပဇာဘိခဝေအန္တဗုဒ္ဓပရိယောနတ္တာတတ္တဝါတွေရဲ့သဘောတဘာဝလေးခုမြောက်အယံပဇာဟောဒီတတ္တဝါတွေဆိုတာတဲ့အဝိဇ္ဇာကတ္တာ အဝိဇ္ဇာမှာပဲသူတို့နေနေတာမတိမှုမှာပဲမတိမှုနဲ့တကွာဖြစ်တယ်တဲ့စာလိုလေးကတော့အဲ့လိုလေးပြောတယ်ဒါလေးကပိုကောင်းပါနော်မတိမှုနဲ့တကွာဖြစ်တယ်တဲ့ gain ဘုံဘုံတို့ဘာနဲ့တကွာဘာနဲ့အတူတကွာဖြစ်နေတာဘဝမှာမတိမှုနဲ့ဖြစ်တာနော်ဘဝဆိုတာဖြစ်ချင်းလို့ဒီလူတွေသဘောပေါက်ပြီးသားနော်စောတော့ဖြစ်ချင်းမရှိတော့အခုဖြစ်ချင်းအစ်စ်တွေနဲ့ဆက်နေတာပေါ့ဘဝမှာဟုတ်တယ်မဟုတ်လားအခုဖြစ်နေလဲဘာနဲ့တွဲဖြစ်နေမှာဆိုအဲ့ဒီမတိမှုကပါနေဟုတ်လား မတိမှုနဲ့တကွဖြစ်တယ်တဲ့သူ့ကိုဘယ်နာမှဘုံတို့ဖယ်မထားခဲ့ဘူးမတိမှုနဲ့ဘဝနဲ့တွဲဖြစ်နေတဲ့အတိတ်ပဲပြောတာဟုတ်လားအဝိဇ္ဇာကတ္တမတိမှုနဲ့တကွဖြစ်တယ်ဘလောက်ထိမြတ်စွာဘုရားကအဲ့ဒါကိုရှင်းအောင်ပြောတော့အန္တဘူတာတဲ့အဲ့ဒီမတိမှုကြီးကဥတလုံးလိုဖြစ်နေတယ်တဲ့ငှက်ဥတို့ကြက်ဥတို့အဲ့ဒီဥထဲမှာတတဝါရှိရနော်ဟုတ်လားဘယ်ဘယ်ဥကွန်ထဲမှာသူနေတာတော့သူ့ကိုဖုံးလွှမ်းထားတဲ့ဥကွန်လေးထဲမှာသူနေတာအဲ့လိုပဲဘုံဘုံတို့ တတ္တဝါတွေဟာမတိမှုအဝိဇ္ဇာဥက္ကွန်ထဲမှာနေတာအန္တဗုဒ္ဓပရိယောနတ္တာ ပရိယောနတ္တာဆိုတာဟိုကိုပတ်ဝန်းကျင်ကြီးတစ်ခုလုံးကိုဖုံးလွှမ်းထားတာလို့ပြောတာကိုဘဝကြီးတစ်ခုလုံးကိုဘယ်သူကဖုံးလွှမ်းထားလဲဆိုရင်မတိမှုဟာဖုံးလွှမ်းထားတာအဲ့ဒါကိုယ့်ရဲ့အခြေအနေမှအဲ့ဒါပဲဟုတ်လားအဝိဇ္ဇာကတာမတိမှုနဲ့တကွာဖြစ်တယ်အန္တဗုဒ္ဓဥတလုံးလိုပဲ ပရိယောနတ္တာမတိမှုကကိုထဝန်းကျင်ကြီးတစ်ခုလုံးကိုလွှမ်းခြုံထားတယ်တဲ့ဟုတ်လား မသိမှုနဲ့နေတာနော်မသိမှုနဲ့လာခဲ့ကြတာအဲ့ဒီမသိမှုကြတော့ပျော်တယ်ဆိုတဲ့ဝမ်းသာတယ်ဆိုတဲ့အသုံးနှုန်းတွေမပါတော့ဘူးနော်သတိထားဟုတ်လားအဝိဇ္ဇာကတမသိမှုနဲ့တကွာဖြစ်တယ်အန္တဗုဒ္ဓပရိယောဏတအဝိဇ္ဇာဆိုတဲ့မိရှက်ထားတဲ့နော်ဥက္ကွန်ထဲမှာပဲဖုံဖုံတို့နေနေကြတယ်ပိုတောင်ဆိုးသွားတယ်နော်ဘယ်မှမထွက်ပေါက်မရှိဘူးတခြားလုံးဘယ်သူကအုပ်တာတော့မသိမှုကအုပ်တာဟုတ်လားအဲ့ဒါမြတ်စွာဘုရားပွင့်လာပြီဆိုတော့တာတထာဂတိနာ နော်အဝိဇ္ဇာဝိနေယဓမ္မေတိတိယမနေတုတ်တုတတိသောတံဩရဟတိအဝိဇ္ဇာပယ်ခွာကြောင်းနော်မတိမှုကင်းပြောက်ကြောင်းမြတ်စွာဘုရားတရားကောင်းတွေကိုခေါ်တဲ့အခါမှာနော်တတန်တရားလုံးမတိမှုတဲ့မတိမှုနဲ့အတူတကွဖြစ်လာကြတယ်မတိမှုတွေမှာပဲနေနေကြတဲ့တတ္တဝါတွေကဒီဥက္ကုံလေးတွေကနေပြီးတော့ဖောက်ထွက်ဖို့သူတို့မလုပ်လာတော့စိတ်ဝင်စားလာကြတယ်နော်အညာစိတ်တာဥပတပင်တိနော်သိကျင်တဲ့စိတ်ဖြစ်လာတယ်ပေါ့နော်ငါဘလို့တွေမသိနေတာတော့ဘလို့သိအောင်လုပ်ရမှာတော့ ဘုံဘုံတို့တရားအထုတ်တယ်ဆိုတာတကယ်တမ်းကမတိမှုဥကုံကိုပေါက်သွားအောင်မလုပ်နေတာတော့ကြိုးစားနေတဲ့အတိတ်ပဲအဲ့ဒါမြတ်စွာဘုရားနော်ဒီကျက်ဥတွေနဲ့ဥမာပေးပြီးတော့ဟောတဲ့တုတ်တန်တစ်ခုရှိတယ်နော်ဘုံဘုံတို့ဟောတာလည်းရှိတယ်ဘာဝနာနော်ပွားများမယ်တရားဆိုတာဘာဝနာတုတ်တန်ထဲမှာအဲ့ဒီဥမာမြတ်စွာဘုရားပေးထားတာရှိတယ်ဟုတ်လားကိုယ့်ရဲ့နော်အဝိဇ္ဇာဥကုံကိုပါပြီးတော့ပေါက်သွားအောင် ကိုကိုယ်တိုင်ပဲမလုပ်ရမှာတော့ကြိုးစားရဟုတ်လားအဲ့တော့ဒါ၄ခုမြောက် နော်တတန်တရားလုံးဒီမတိမှုနဲ့ပဲပြောလာကြတဲ့တတ္တဝါတွေဟာဒီမတိမှုကနေယုံထွက်ဖို့မတိမှုကင်းကွာကြောင်းတရားကိုဟောလိုက်ပြီလဲဆိုရောသူတို့ဘာလုပ်လာကြတော့စိတ်ဝင်စားလာကြတယ်အဲ့ဒါဟာဘုရားရဲ့အစွမ်းလေမြတ်စွာဘုရားရဲ့အစွမ်းတဲ့ဟုတ်လားအဲ့တော့ဒီလေးမျိုးကိုကိုယ်ကိုခေါင်းအေးအေးထားပြီးတော့အများကြီးစဉ်းစားကြည့်သင့်တယ်အဲ့တော့ဒါကမြတ်စွာဘုရားရဲ့အစွမ်းလို့နော်တရားခေါင်းစဉ်မှာတော့တထာဂတဣစရိယမြတ်စွာဘုရားရဲ့အံ့ဩဖွယ်လို့တတ်ထားတော့လည်းပဲအတိဘယ်က အများကြီးကျေပြန့်တယ်တတ္တဝါတွေရဲ့ပင်ကိုယ်သဘောဟာဘလို့ရှိသလဲဆိုတာကိုလည်းသိရတယ်ဘလို့ရှိလဲအာလယမှာပျော်တဲ့သဘော မာနမှာပျော်တဲ့သဘောနော်ပူလောင်မှုမှာပျော်တဲ့သဘောအဝိဇ္ဇာနဲ့အတူတကွဖြစ်နေတဲ့သဘောမတိမှုနဲ့ရှင်တွဲဖြစ်နေတာဟုတ်လားအဲ့တော့မြတ်စွာဘုရားရဲ့အစွမ်းတတ္တိဟာဒီလိုဖြစ်နေတဲ့တတ္တဝါတွေကိုပြောင်းပြန်လှည့်လိုက်တယ်လို့မျိုးဖြစ်သွားအောင် လုပ်ပစ်နိုင်တဲ့အစွမ်းအမြတ်စွာဘုရားမှာရှိတယ် အဲ့တော့ဆက်ပြီးတော့ဘုံဘုံနည်းနည်းလေးစဉ်းစားမိသေးနေတာလေးကမြတ်စွာဘုရားဟောခဲ့တဲ့တရားတွေဟာတော့ဒီလေးမျိုးကနေကင်းကွာကြောင်းတရားပဲဆိုတာလေးကိုဆက်ပြီးတော့တွေးလေခြင်းဟုတ်လားဒီလေးမျိုးထဲမှာပဲနေနေလို့ဘုံဘုံတို့တွေဟာဆင်းရဲဒုက္ခကမလွတ်တာပေါ့ဟုတ်လားအဲ့တော့ဒီလေးမျိုးကနေပြီးတော့ကင်းကွာဖို့အတွက်မြတ်စွာဘုရားဟောထားတဲ့တော့ဒီလေးမျိုးကနေကင်းကွာစေနိုင်တဲ့အစွမ်းတတ္တိရှိတဲ့တရားဓမ္မတွေနဲ့ဘုံဘုံတို့တွေဟာမလုပ်ကြမှာတော့နော်နိစ္စအောင် အမြဲတမ်းတရားကိုနားမယ်တရားကိုလေ့လာမယ်တရားနဲ့နော်ပျော်တတ်တဲ့သဘောနော်တရားကိုပဲစိတ်ဝင်စားပြီးတော့အဲ့လိုမျိုးဘုံဘုံတို့နေတတ်အောင်ကြိုးစားရမယ်ဟုတ်လားတကယ်တမ်းဒီလေးမျိုးကလွတ်မြောက်ဖို့ဆိုတာတော့အကျင့်မြတ်ကိုကျင့်မှာပေါ့နော်သို့တော့အဲ့ဒီအကျင့်မြတ်စီကိုကျင့်တဲ့အနေအထားထိရောက်ဖို့ဆိုတာကဘုံဘုံတို့မှာဘာလို့တော့ဒီတရားနဲ့မကင်းကွာဖို့လိုတယ်ပြောချင်တာတရားကိုနာဖို့တရားကိုဖတ်ရှုဖို့မြတ်စွာဘုရားဟောတဲ့အားတွေကိုစိတ်ထဲမှာ မကြခဏမလုပ်နေဖို့လိုတော့ရှိနေဖို့လိုတယ်ဟုတ်လားတရားနာရတာနဲ့မနာရတာနဲ့စိတ်ထားချင်းတူသလားအတူတော့ဘုမနုပုရုဇဉ်တွေရဲ့စိတ်တွေကမီးဝေးချိတ်မာတယ်ပဲနေကြည့်လိုက်တရားကိုတရားစာကိုလည်းတစ်ခါမှမဖတ်ဘဲနဲ့တော့တရားကိုလည်းတစ်ခါမှမနာဘဲနဲ့ဒီမြတ်စွာဘုရားဟောတဲ့အကြောင်းအရာတွေကိုခေါင်းထဲမှာမရောက်ဖဲနဲ့တပတ်လောက်ဆယ်ရက်လောက်နေကြည့်လိုက်စိတ်တွေဘလို့ဖြစ်လာမလဲဆိုတာဟုတ်လားဒါကြောင့်မလို့ဒီဟာလေးကိုတွေးစီခြင်းတာ နော်တတ္တဝါတွေရဲ့အခြေအနေကဘလို့ရှိလဲနမြတ်စွာဘုရားရဲ့အစွမ်းတတ္တိကဘလို့ရှိလဲအဓိကတော့ဒီနှစ်ခုပြောတာဘာကိုထပ်ပြီးတော့ဖြည့်ဆွက်ပြီးတော့သိသိကျင်တာတော့မြတ်စွာဘုရားဟောခဲ့တဲ့တရားကဘလို့အစွမ်းတတ္တိရှိလဲဟောအာလယကနေထွံ့မြောက်စေတဲ့အစွမ်းရှိတယ်မာနကနေထွံ့မြောက်စေတဲ့အစွမ်းရှိတယ်ပူလောင်မှုကနေထွံ့မြောက်စေတဲ့အစွမ်းရှိတယ်မတိမှုဥကုံကိုဖောက်ထွက်နိုင်တဲ့အစွမ်းရှိတယ်ဘယ်နှမျိုးတော့၄မျိုးဟုတ်လားအဲ့ဒီထဲမှာ အဓိကအကြဆုံးကဘာလဲလို့ဘုံဘုံကစဉ်းစားကြည့်မတိမှုကိုဖောက်ထွက်နိုင်မှုပဲဟုတ်လားနော်ကာမမှာပြိုနေတယ်ဆိုတာလည်းမတိလို့ပဲဒါနဲ့နဲ့ကောက်ချက်ဆွဲနေပြီနော်ဟုတ်လားမာနနဲ့ပြောနေတယ်ဆိုတာလည်းပါလဲမသိလို့ပဲမာနကြီးစရာလို့ထင်နေလို့မှားနေလို့ပေါ့ဟုတ်လားကာမကိုလည်းပဲပြောတယ်ဆိုတာကာမနဲ့ချမ်းသာအစစ်မှန်အဲမရနိုင်ဘူးဆိုတာကိုမသိလို့ကာမရဲ့အကြောင်းကိုကောင်းကောင်းမသိလို့ကာမနဲ့ပြောတာပဲဟုတ်လား အဲ့ဒါလိုပဲပူလောင်မှုနဲ့ပြောနေရဆိုတာလဲပူလို့ပူမှမသိလို့လောင်လို့လောင်မှမသိလို့ဒီပူလောင်မှုတွေနဲ့ပြောနေတာပဲအဲ့တော့တကယ်လို့သာဘုံဘုံတို့ကမတိမှုဆိုတဲ့နေရာမှာတိမှုကိုအစားထိုးလိုက်နိုင်မယ်ဆိုလို့ရှိရင်ကာမနဲ့ပြောနေတဲ့အနေအထားကလည်းနေုံချုပ်သွားနိုင်တယ်ဟုတ်လားမာနနဲ့ပြောနေတဲ့အနေအထားကလည်းနေုံချုပ်သွားနိုင်တယ်ပူလောင်မှုနဲ့ပြောနေတဲ့အနေအထားကလည်းနေုံချုပ်သွားနိုင်အဲ့တော့ဘုံဘုံတို့ဘာလုပ်ဖို့လိုတော့ဆိုတော့တိအောင်လုပ်ဖို့လိုတယ် ဒါကြောင့်တရားစရဲရစတရားနာရဲဆိုတာကိုကိုကိုချမ်းသာတယ်ချမ်းသာအောင်လုပ်တတ်ဖို့ဟောဒီလိုလေးပြောတာအဲ့ဒါလည်းပဲအတိကိုပဲရည်ညွှန်းနေတာပဲမဟုတ်လားနော်အဲ့တော့ဏီကုန်းချုပ်အနေနဲ့ဘုံဘုံကဒီအတိကလေးရအောင်ဘယ်လိုလုပ်မလဲဆိုတာလေးကိုပါသွားအောင်ပြောခြင်းတယ်အဲ့ဒါကဦးဇင်းတို့ဒီတန်ယုတ်မဟာဝကပါဠိတော်ထဲမှာအဘေယသုတ်တံဆိုတာရှိတယ်အဲ့ဒါလေးကိုအချင်းချုပ်ပြီးတော့ပြောမယ်ဟုတ်လား အဲ့ဒီအဘေယသုတ်တံမှာမြတ်စွာဘုရားဘယ်လိုဟောထားလဲဆိုတော့ဟိုအဘေယသုတ်တံဆိုတာအဘေယမင်းသားကိုဟောတဲ့တရားမလို့အဘေယသုတ်တံလို့နာမည်ပေးထားတာအဘေယမင်းသားဆိုတာကဗိမိတာရမင်းကြီးရဲ့သားပေါ့နော်အဲ့ဒါတခါတုန်းကမြတ်စွာဘုရားဂိတ်ကုတ်တောင်မှာသတင်းသုံးတော့ဂိတ်ကုတ်တောင်ဆိုတာရာဇဂျိုနဲ့မလှမ်းမကန့်ပေါ့အဲ့တော့ဘုရားမင်းသားအချံရံနေနဲ့မြတ်စွာဘုရားဒီကိုရောက်လာတယ်အဲ့ဒါတောင်မော်ထိတက်လာတယ်သူတက်လာပြီးတော့ဘာလျှောက်တုံဆိုတော့မြတ်စွာဘုရားတဲ့ ပုရဏကတ္တပပြောတယ်တဲ့တိဋ္ဌိဆရာကြီးနော်မတိခြင်းမှာအကြောင်းတရားမရှိဘူးတိခြင်းမှာလည်းအကြောင်းတရားမရှိဘူးမတိတဲ့လူကလည်းမတိခြင်းလို့ကိုမတိနေတာဘာအကြောင်းမှမရှိဘူးအားတဲ့လူကသူ့သူအနေတာပေါ့ဟုတ်လားတိတဲ့လူကလည်းပဲသူ့သူတိနေတာအကြောင်းမရှိဘူးတိကျင်တဲ့လူကတိတာပဲမတိကျင်တဲ့လူကမတိဘူးပဲဟုတ်လားအကြောင်းမရှိဘူးလို့အဲ့လိုဟောတယ်တဲ့မတိခြင်းမှလည်းအကြောင်းမရှိဘူး တည်ခြင်းမှလည်းအကြောင်းမရှိဘူးဆိုလိုတာကဉာဏ်ပညာမရှိတာလည်းပဲအကြောင်းမဲ့ပဲဉာဏ်ပညာရှိတာလည်းအကြောင်းမဲ့ပဲဉာဏ်ရှိရင်လည်းလူကသူ့သူရှိရင်လို့ရှိတာမရှိရင်လည်းလူကလည်းသူ့သူမရှိရင်လို့မရှိတာအဲ့လိုကြီးအဲ့လိုမျိုးမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကအဲ့ဒီကိစ္စမှာဘလို့မြင်ပါသလဲလို့မြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားမင်းသားတဲ့မတိခြင်းမှလည်းအကြောင်းရှိအေးတဲ့အကြောင်းမဲ့မတိကြတာမဟုတ်ဘူးဟုတ်လား သိခြင်းမှလည်းပဲအကြောင်းရှိတယ်အကြောင်းမဲ့သိကြတာမဟုတ်ဘူးနော်မသိစရာအကြောင်းရှိလို့မသိကြတာသိစရာအကြောင်းရှိလို့သိကြတာအဲ့တော့ဘုံဘုံတို့ကပညာကိုတန်ဖိုးထားတယ်အဝိဇ္ဇာဥက္ကဝံတွေပေါက်ထွက်ခြင်းတယ်နော်သိမှုကိုမြတ်နိုးတယ်ဆိုလို့ရှိရင်ဒီဒေသနာကစိတ်အများကြီးဝင်စားတဲ့နော်မှတ်သားထားတဲ့ဟုတ်လားဘာကြောင့်တို့ညံတွေတုံးနေတာတို့မသိတာတို့နော်အဲ့လိုဆိုရင်သိအောင်တို့ဘယ်လိုလုပ်ရမှာတို့ဘာကြောင့်သိနိုင်တယ်တို့ဟုတ်လား အဲ့ဒါမြတ်စွာဘုရားဟောတာလေးကိုဘုံဘုံအနှစ်ချုပ်ပြီးတော့ကျန်တဲ့အချိန်လေးမှာပြောမယ်နော်မတိချင်းရဲ့အကြောင်းတရားကဘာလဲဆိုတော့မတိချင်းရဲ့အကြောင်းတရားနိဝရဏတရား၅ပါးအားတဲ့နိဝရဏတရား၅ပါးဆိုရင်ဒီလူတွေကသဘောပေါက်တယ်နော်နိဝရဏဆိုတာအမှန်တရားကိုမမြင်အောင်ရှေ့ကနေပိတ်ပင်တတ်တဲ့ကာကွယ်ကာထားတဲ့ကာထားတတ်တဲ့ဖုံးလွှမ်းထားတတ်တဲ့သဘောကိုဘာလို့ခေါ်တော့နိဝရဏအဲ့ဒါမျိုးဆိုပါဗျာအဲ့ဒီမှာတော့အသေးစိတ်ဟောပါတယ်နောက်တတ္တဝါတူတယောက်ဟာ ဒီကာမဂုဏ်အာယုံကိုပဲလိုလားတတ်မှတ်တဲ့စိတ်နဲ့နေနေတယ်နော်ကြည်ကျင်တဲ့စိတ်နားထောင်ကျင်တဲ့စိတ် နော်အဲ့ဒီစိတ်နဲ့ပဲနေနေမယ်ဆိုရင်အဲ့ဒီအချိန်မှာ तू ဘာမှအဲ့ဒီအတိအမြင်မှန်ဘဝအကြောင်းအမြင်မှန်ဘာမှမရှိဘူးဟုတ်လားပို့ပြီးတော့ရှင်းအောင်ပြောရင်လောဘလွှမ်းနေတဲ့အချိန်မှာအတိညာပိတ်နေတာနော်ဘာလို့ပိတ်နေတော့ဆိုတော့လောဘရှိရနေခံတာနော်အတိညာဖောက်ထွက်လို့မရဘူးနော် ပိတ်ပင်တတ်တဲ့တရားဆိုအဲ့ဒါကိုပြောတာအဲ့ဒါကာမိဆန္ဒနိဝရဏတဲ့ဟုတ်လားနောက်ဗျာပါဒနိဝရဏတဲ့တစုံတရားနဲ့ပတ်သက်လို့တစုံတယောက်နဲ့ပတ်သက်လို့စိတ်ထဲမှာမကျေနပ်ဘူးကွာဟာအဲ့ဒါကြောင့်ပိုသိတာသွားပြီနော်အဲ့ဒီချိန်မှာမှန်မှန်ကန်ကန်သိတဲ့ညာလုံးဝပိတ်ပိတ်ပိတ်နေပြီဟုတ်လားဘာမှမသိဘူးညံပိတ်နေနော်ဘယ်သူကပိတ်ထားတာတော့ဒေါသပိတ်ထားပေါ့ဟုတ်လားနောက်ဌိနမိတ်တနိဝရဏတဲ့အိတ်ချင်ကိုင်းမြည်နေတယ်သူလည်းပဲအပိတ်တရားတစ်မျိုးပဲ ဘာကိုပိတ်တုံညံကိုပိတ်တာအဲ့ဒီချိန်မှာဘာသိတုံအမသိဘူးအိတ်ချင်တာပဲသိတယ်ဟုတ်လားတချို့ဆိုရင်သေပေးတောင်မသိဘူးအဲ့ဒီချိန်မှာနော်စဉ်းစားကြည့်ဟုတ်လားအဲ့လိုပြီးရင်ပါတော့ဩဒိစာကုတ်ကုတ်စစိတ်တွေကပြန့်လွင့်နေတယ်နော်ကုတ်ကုတ်စဆိုတာပါတော့နောင်တနဲ့ပူလောင်တဲ့သဘောမလုံးလဲရတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့ငါအသက်ကြီးကကြီးလာပြီးဘာမှလည်းမသိသေးဘူး လှုပ်ဆိုတော့လည်းမလှုပ်ဘူးမရတော့လည်းပဲစိတ်ကမကျေနပ်ဘူးဟုတ်လားနော်တရားအထုတ်ဆိုတော့မြင်မထုတ်ဘူးပြီးတော့တရားကတော့လည်းရကျင်တယ်နော်ပုဂ္ဂုဆန်နဲ့နီးသွားတာမဟုတ်လားဒါလုံမိခဲ့တဲ့အကုသိုလ်တွေနဲ့ပတ်သက်ပြီးတော့အမှားတွေနဲ့ပတ်သက်ပြီးတော့ငါလုံမိတာမှားလိုက်တာလို့တွေးပြီးတော့ပူတာရောမရှိဘူးလားရှိရနော်ကိုကုဆာနောင်တကြောင့်စိတ်တွေပူသွားတာဟုတ်လားအဲ့လိုပြန့်လွင့်တဲ့သဘောဥဒိစ္စနောက်နောင်တနဲ့ပူလောင်တဲ့သဘောကိုကုဆာဒီတရားနှစ်ခုဖြစ်လာရင်လည်းပဲအမှန်တရားကိုအဲ့ဒီချိန်မှာမသိဘူးအသိဉာဏ်ပိတ်နေ သူလည်းပဲပိတ်တတ်တဲ့တရားတစ်မျိုးတဲ့နောက်၅ခုမြောက်ကဝိရှိကိစ္စယုံမာတန်တရားအထူးသဖြင့်အမှန်တရားနဲ့ပတ်သက်ပြီးတော့တန်တရားဖြစ်တယ်ယရဏမြတ်သုံးပါးနဲ့ပတ်သက်ပြီးတော့တန်တရားဖြစ်တယ်သူတော်ကောင်းတရားနဲ့ပတ်သက်ပြီးတော့တန်တရားဖြစ်တယ်မဆုံးဖြတ်နိုင်ဘူးဟုတ်မလေးလားမဟုတ်ဘူးရေးလားရှေ့တိုးရမှာလို့နောက်ဆိုးရမှာလို့သဝေးစဝါပေါ့ဟုတ်လားအဲ့ဒီလိုစိတ်တွေဖြစ်နေရင်လည်းပဲညံပါဖြစ်နေတော့ပိတ်နေတယ်အဲ့တော့လူတယောက်အာရတယ်အာရတယ်ဆိုတာအကြောင်းမဲ့အာတာမဟုတ် အဲ့ဒီ၅မျိုးတစ်မျိုးမျိုးရှိနေလို့အာဟုတ်လားအားတယ်ဆိုတော့ဒီနေရာမှာဘုံဘုံဆိုလိုတဲ့အတိပ္ပယ်ကမသိတာကိုယဉ်ညွန်းတာနော်ဟုတ်လားမသိတာကိုယဉ်ညွန်းတာအဲ့ဒီမသိမှုကိုအဲ့လိုလေးမြတ်စွာဘုရားဟောတော့မြတ်စွာဘုရားတဲ့ဒီဒေသနာကဘလို့နာမည်ရပါသလဲလို့မေးတယ်အဖေကဒါနိဝရဏလို့ခေါ်တယ်လို့မြတ်စွာဘုရားပြောနိဝရဏပါဠိလို့ပြောတော့သူတို့ကတော့ပါဠိစကားပြောတဲ့ပုဂ္ဂိုလ်တွေဆိုတော့နားလည်တာပေါ့နော်အပိအပင်အဒါစီတရားလို့ခေါ်တယ်လို့ပြောလိုက်တာပေါ့ဗမာလိုဆိုရင် အဲ့တော့သူကချီးမွမ်းတယ်မြတ်စွာဘုရားဟုတ်တယ်ဗျာတဲ့တကယ်အပိတ်တရားတွေပဲတဲ့ဒီ၅မျိုးလုံးမပြောနဲ့တဲ့ဒီ၅မျိုးတွေကတစ်မျိုးမျိုးဖြစ်တယ်ဆိုရင်ကိုညံထွက်လာမှာမဟုတ်တော့ပိတ်နေတော့မယ်တဲ့တစ်မျိုးနဲ့ကိုပဲပိတ်နေမယ်တဲ့၅မျိုးဆိုရင်တော့စိုးဝရမရှိဘူးပေါ့နော်ဒါမသိဘူးဆိုတာအကြောင်းပဲမသိတာမဟုတ်ဒီတရား၅မျိုးဖြစ်နေလို့မသိတာလောဘရဲ့ဒေါသရဲ့ထိနာ မေတ္တာရဲ့ဥဒိစ္စကုက္ကုစရဲ့ဝိသိကိစ္စရဲ့ဟုတ်လားဒါဘုံဘုံကအလွယ်ပြောလိုက်တာနော် အဲ့လိုဆိုရင်တည်ခြင်းမှာလည်းအကြောင်းရှိတယ်တဲ့တည်တာဘာလို့တည်တာတော့တည်ခြင်းမှာလည်းအကြောင်းရှိတယ်တဲ့ဘိုးစဉ်တရားခုနှစ်ပါးကိုပွားများလို့ရှိရင်အဲ့ဒါတည်လိမ့်မယ်တဲ့အဲ့ဒါတည်ခြင်းရဲ့အကြောင်းပဲတဲ့ဟောဝိဇာဥက္ကောဖောက်ခြင်းတယ်နော်တိမှုနဲ့လွတ်မြောက်သွားခြင်းတယ်ဘုံဘုံတို့မတိသေးလို့ဒါလည်းဘုံဘုံတို့ကစိတ်တွေကအကိလေသာရဲ့နော်လက်အောက်မှာမလွတ်မလပ်နေနေရတာ တိလာတဲ့တနေ့အဲ့ဒီကိလေသာကိုဘုံဘုံတို့ဘာဖြစ်သွားမှာလို့ဖောက်ထွက်ပြီးတော့လွတ်မြောက်တဲ့အဆင့်ကိုရှောက်သွားမှာဒါကိုရည်ရွယ်ချက်ထားဖို့ဘုံဘုံတို့ဘာလုပ်ထားရမှာလို့အစီအစဉ်ရှိရမယ်နော်ကိုယ်စိတ်ထဲမှာဟုတ်လားဒါငါဘဝရဲ့ရည်ရွယ်ချက်ပဲဆိုတာကိုရှိရမယ်ဒီဥစ္စာဟုတ်လားအဲ့လိုအသိဉာဏ်ကိုမြတ်နိုးတဲ့တန်ဖိုးထားတဲ့ဒီအသိကိုပဲတို့အားကိုးရမှာပဲလို့နော်နားလည်လာပြီဆိုလို့ရှိရင်အဲ့ဒီအသိရအောင်ဘယ်လိုလုပ်မလို့အခုအကောင်းဆုံးနီလန်းကိုမြတ်စွာဘုရားဟောထားတယ်ဟာတဲ့တော့ဘိုးရှင်ခုနှစ်ပါးပဲတဲ့ဘိုးရှင်ခုနှစ်ပါးဆိုတာတတိရဲ့ ဓမ္မဝိစီယရဲ့ဝိရိယရဲ့ပီတိရဲ့ပတ္တိရဲ့တမာတိရဲ့ဥပေက္ခရဲ့ဟုတ်လားအဲ့ဒါကအနှစ်ချုပ်ပြောရလို့ရှိရင်ကိုယ်ခန္ဓာရဲ့အကြောင်းကိုအမှန်ကန်သိအောင်ကြိုးစားလို့အမှန်ကန်သိလာတဲ့အခါမှာစိတ်ရဲ့နှစ်သက်မှုကြည်နူးမှုငြိမ်းအေးမှုနော်တည်ငြိမ်မှုလေးလျူရှုနိုင်မှုသဘောတဘာဝတွေကိုဒါပို့ရှင်လို့ပြောတာနည်းနည်းလေးအဲ့ဒါလေးကိုနော်ဒါတရားထိုက်တဲ့လောက်အားထုတ်နေတဲ့ပုံကိုယ်တွေဆိုတော့နားလည်ထားတဲ့နော်ပထမတတိတန်ဖို့ရှင်မပြောတော့ ကိုကိုကိုဘာဖြစ်နေသလဲလို့အောက်မေ့နေတဲ့သဘောလေးကိုခန္ဓာပေါ်မှာတတိလေးရှိနေတယ်အရန်ကြီးအာယုံဆိုင်ပြီးတော့ကုတ်ကပ်ပြီးတော့เนาะချုပ်ပြီးတော့လှုပ်ပြီးတော့တတိထားနေတဲ့အနေအထားမျိုးမဟုတ်ဘူးเนาะဒီဖြစ်နေတာလေးကိုသိနေတယ်ဟုတ်ပေါ့ပါပါလေးပဲဟုတ်လားဖြစ်နေတာလေးကိုပါတော့သိနေတယ်အခုထိုင်နေတာလေးပေါ်မှာစိတ်ရှိနေတယ်ထိုင်နေတယ်ဟုတ်လားဒီပြင်နေရာမှာစိတ်မရှိဘူးဒီပေါ်မှာရှိနေတယ်အဲ့ဒါတတိပဲ အဲ့ဒါအဓိကအကြဆုံးသူတော်ကောင်းတရားပဲအဲ့ဒါကြီးထွားလာလို့ရှိရင်ကျန်တာတွေအကုန်လုံးကြီးထွားလာမှာဟုတ်လားဒါကြောင့်မြတ်စွာဘုရားဘာပဲဖြစ်ဖြစ်ဘယ်နေရာပဲရောက်ရောက်ဘာပဲလှုပ်လှုပ်ဟုတ်လားဒလဇက်ဒီပေါ်မှာမလုပ်ရမှာတော့တတိရှိနေရမယ်တိနေရမယ်ဟုတ်လားဘာပဲလှုပ်လှုပ်တိနေရမယ်ဟိုအလုပ်တရားမလုပ်လို့လည်းမရဘူးလေခန္ဓာကိုယ်ရှင်တန်ရေးတွေဘုံဘုံတို့မှာအလုပ်တွေမှာအများကြီးပဲလုပ်ရတာတော့ရှားဖွေရတဲ့အလုပ်တွေဆိုတာတတထားလိုက်အောင် ဘာမှမရှာမဖူရပဲနဲ့ကိုပဲနော်ဒီစားဖို့တောက်ဖို့ချက်ရပြိုရတာတွေတော့ချင်းချင်းကဲဆွန်ရေချိုးအဝိရှော်ဟာရှုပ်နေတာပဲအလုပ်တွေလုပ်နေရတာပဲဒီခန္ဓာကိုယ်အတွက်ဟုတ်လားအဲ့လိုလုပ်တဲ့ချိန်မှာအဲ့ဒါတွေကိုလည်းအလုပ်မပြတ်ဖဲနဲ့မလုပ်လို့လည်းမရဘူးနော်အဲ့ဒီလုပ်နေတာတွေရဲ့အပေါ်မှာဘာထားလိုက်ဖို့လို့လဲတတိထားလိုက်ဖို့လို့လဲအဲ့ဒါအတိညာအဲ့ဒီနီးနဲ့ပွန့်ဟုတ်လားအဲ့ဒါတတိတန်ဖို့ရှင်အတိညာပွန့်ကြောင်းတရားအတိဖြစ်ကြောင်းတရားပဲဒါပေါ်မှာတတိထားနေအဲ့ဒါအတိဖြစ်ကိုဖြစ်မယ် နော်အဲ့ဒါခက်တာသတိထားတဲ့အချိန်နဲနေလို့ရှင်တော့အတိအနှင်းနှင်းပဲပွင့်မယ်ပေါ့နော်သတိထားတဲ့အချိန်စိတ်ဖို့များဖို့လို့တယ်ဆိုကြပါစို့ဘုံမောဒါမှမဟုတ်တခါလေနော်တရားထိုင်ဖို့ပြောပြောမယ်ဆိုလို့ရှိရင်ဒီအချိန်လေးနဲ့ကပ်ကပ်ပြီးတော့အလွန်ပြောခြင်းတယ်နော်စက္ကန့်တိုင်းစက္ကန့်တိုင်းလေးမှာအတိကလေးများရှိမယ်ဆိုဘယ်လောက်ကောင်းမှာတော့တစ်စက္ကန့်မှာတစ်ချက်လောက်ဆိုရင်ကိုတစ်စက္ကန့်မှာတစ်ချက်လောက်ကိုယ်ခန္ဓာမှာဘယ်သဘောတဘာဝအပေါ်မှာပဲဖြစ်ဖြစ်သိနေလိုက်မယ် တကယ်တမ်းစိတ်ကအလွန်မြန်ပါတယ်တစ်ချက်တစ်စက်ကမှလေးငချက်တောင်မှစူးစမ်းမဆိုရင်သိနိုင်တယ်စစစဆိုသိသွားနိုင်တယ်ပေါ့နော်ဖြစ်နေတာလေးကိုသိသွားနိုင်တယ်အဲ့ဒါပါခေါ်တော့တတိဟုတ်လားအဲ့ဒီတတိဟာအခုဘာလို့ပြောပြီးတော့မြတ်စွာဘုရားအတိညာပွင့်ချောင်းတိချောင်းတရားတဲ့ဟောတတိတန်ဖိုးခြင်းပြီးတော့ပါလာတော့ဓမ္မဝိရှယဓမ္မဝိရှယဆိုတာက ကိုအဲ့ဒီသိနေတဲ့အဲ့ဒီတဘာဝတရားတွေကိုဝေဖန်စီစစ်တာသူလည်းလိုအပ်လို့ထည့်ထားတာနော်ဒါကိုလည်းပဲ သေသေးချာချာသဘောပေါက်နားထောင်ဟုတ်လားဘုမတို့ဒီခန္ဓာကိုယ်ကြည့်တယ်တရားထုတ်တယ်ဆိုတာခန္ဓာကိုယ်ရဲ့သဘာဝကိုကြည့်တာပဲဟုတ်လားအစကြည့်တော့တော့ပုံသဏ္ဍာန်တွေဘာတွေမြင်မှာပေါ့ပုံသဏ္ဍာန်တွေမြင်နိုင်တယ်နော်မျက်စိမှိတ်ကြည့်နေတော့လေပုံသဏ္ဍာန်မြင်နိုင်တယ်အယောင်တွေမြင်နိုင်တယ်ဟုတ်လားဒါပေမဲ့ကြည့်ပါများလာတဲ့အခါကျတော့အဲ့ဒီပုံသဏ္ဍာန်တွေအယောင်တွေမမြင်တော့ဘဲနဲ့သဘာဝတက်တက်ကိုမြင်လာတယ်ဟုတ်လားပူသလားနှွေးသလားလက်နဲ့ကင်ပြလို့မရတဲ့ဟုတ်လားသဘာဝတက်တက်စိတ်နဲ့သိရတဲ့သဘာဝတက်တက်မသိနိုင်ဘူးလား သိနိုင်တယ်နောက်တစ်ခါလေတွေးနေတယ်အဲ့ဒီနံတွေကိုသိဖို့ကြတော့နည်းနည်းလေးကြိုးစားရမယ်ပေါ့ဟုတ်လားအဲ့ဒီရုပ်တွေနံတွေသဘာဝတွေကိုတဖြည်းဖြည်းနဲ့သိလာတဲ့အခါမှာမဆက်လို့ရမလဲဆိုတော့ဝေဖန်စီစစ်ရမယ်နော်ဒီဟာလေးကစောသောဟာလားမဟုတ်ဘူးနော်အခုဖြစ်လာတဲ့ဟာဒါပေမဲ့အကြောင်းမဲ့ဖြစ်လာတာမဟုတ်ဘူးသူရှိရဟာယုံနာကိုပဲအကြောင်းခံပြီးတော့ဖြစ်လာတာနောက်ထပ်တစ်ခုဖြစ်လာတယ်ကြည်တယ်နောက်ထပ်တစ်ခုဖြစ်လာတယ်ကြည်လာတယ်ကြည်လိုက်တယ်အဲ့တော့ဟာတစ်ခုပြီးတစ်ခုဖြစ်နေတာပဲလို့ဟော ဘာလုပ်လာတော့ညံကလေးပါလာတယ်စောသောကတတိနော်အခုဟာပါလေညံနော်စောသောကကြည့်တဲ့သဘောအခုဟာမြင်တဲ့သဘောကြည်ရင်းနဲ့မြင်လာတာပေါ့ဟုတ်လားဒီပုံမှာအာယုံစိုက်လိုက်တဲ့ခါကျတော့ဒါဘလို့သဘာဝလဲဆိုတာကိုတဖြည်းဖြည်းနဲ့နားလည်လာတယ်အဲ့ဒီနားလည်လာတာလေးကိုဘာခေါ်တော့ပညာအဲ့ဒါဓမ္မဝိရှယဆိုတာအဲ့ဒါပဲဝေဖန်စီစစ်တာနော်အော်ငါထင်တဲ့အတိုင်းမဟုတ်ပါလားတီးနေတဲ့သဘောမဟုတ်ပါလားနော်တစ်ခုပြီးတစ်ခုသွားနေတဲ့သဘောပါလားလို့ တဖြည်းဖြည်းနဲ့မလုပ်လာတော့နားလည်လာတယ်အဲ့ဒါဘာခေါ်တော့ဓမ္မဝိရှေယဟုတ်လားဓမ္မဝိရှေယပြီးတော့ပါလာတော့ဝီရိယဒါတိချောင်းတရားတွေပြောနေတာနော်တတိဓမ္မဝိရှေယပြီးတော့ပါတော့ဝရိယဝရိယဆိုတာအဲ့ဒီတတိတွေအဲ့ဒီပညာတွေထပ်ထပ်ဖြစ်နေအောင်နော်ခါပြက်မသွားအောင်ရက်မသွားအောင်ဒီပညာတွေရှောက်တွေးနေရင်လည်းအချိန်ကုန်မနေအောင်အတွင်နှိုးစော်နေတာပေါ့ဝရိယကဟုတ်လားနောက်ကနေတွန်းအားပေးနေတာ तू မပါရင်ရောရမလား မရဘူးနော်လုံမလုံမဟဲ့ဆိုအဲ့ဒါကိုပြောတာဟုတ်လားအဲ့ဒီဝရိယလည်းပဲတိချောင်းတရားအတိပွင့်မယ်နော်သူသူ့ကိုပွားများလို့ရှိရင်လေဟုတ်လားဝရိယထက်တန်နော်အဲ့လိုမျိုးဘုံဘုံတို့တတိတို့ပညာတို့ဝရိယတို့ ਨੇ ဒီခန္ဓာရဲ့အကြောင်းကိုအမှန်ကန်သိအောင်ဆိုတယ်အမှန်ကန်တဲ့ရည်ရွယ်ချက်နဲ့အဲ့ဒီမှာတော့မြတ်စွာဘုရားဘယ်လိုဟောတော့ဆိုတော့နော်ဝိဒါကနေတိတံနော်ဆွဲမဲ့မှုကင်းသွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နော်နိဗ္ဗာန်နိဗ္ဗာန်ကိုရကျင်တဲ့စိတ်နဲ့ဘုဇင်တရားကိုပွားတဲ့နေရာမှာအဲ့ဒီစိတ်ရှိရမယ် ဆိုလိုတာတရားထိုင်ပြီဆိုလို့ရှိရင်နော်လောဘဒေါသတွေချုပ်သွားဖို့နော်အငိမ့်တက်အေးတက်နိဗ္ဗာန်တက်ကိုမျက်မှောက်ပြုနိုင်ဖို့သိနိုင်ဖို့မြင်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လောက်ရမယ်တခြားဘယ်ဒီပြင်ရည်ရွယ်ချက်တွေမရှိရဘူးအဲ့ဒါကိုမြတ်စွာဘုရားဘုဇင်တရားတွေကိုဟောတိုင်းလိုလိုထည့်ပြီးတော့ဟောတယ်နော်ဝိဒါကနေတိတံဏိရောဓနေတိတံဟုတ်လားနာကိလေသာချုပ်ငြိမ်းရေးကိုမှီပြီးတော့နိဗ္ဗာန်ချမ်းသာကိုမှီပြီးတော့မှီပြီးတော့ဆိုတော့အဲ့ဒါကိုနော်ဖြစ်ချင်တဲ့စိတ်နဲ့လောက်ရမယ်ကြံတဲ့စိတ်နဲ့မလောက်ရဘူးလို့ပြောတာဟုတ်လား အဲ့လိုမျိုးဘုံဘုံတို့လှုပ်တဲ့အခါမှာစိတ်ထဲမှာအထိုက်အလျောက်ကိလေသာနည်းလာတဲ့အခါမှာကိလေသာကင်းလာတဲ့အခါမှာဘာဖြစ်လာတော့ဆိုတော့ပီတိဟောနှစ်သက်တဲ့သဘောထိုက်တလောက်လေးလဲတိလာတယ်နားလဲလာဆိုစိတ်ကဘာဖြစ်လာအောင်ခြေနဲ့လာတော့နှစ်သက်လာတယ်အဲ့ဒါဘာတော့ပီတိတန်ဖို့ရှင်သူလည်းများလာအောင်လုပ်ရမယ့်တရားတစ်ခုပဲနော် အတိပွင့်ကြောင်းတရားပဲပီတိရလဲဟုတ်လားအဲ့ဒီပီတိနှစ်သက်မှုများလာပြီဆိုလို့ရှင်ဘာဖြစ်လာမလို့ပတ္တိနှလုံးစိမ်ဝမ်းငြိမ်းအေးလာမယ်ဟုတ်လား အဲ့ဒါလည်းပဲအသိဉာဏ်ပွင့်ကြောင်းတရားတစ်မျိုးပဲငြင်းအေးလာတယ်တရားတွေပါအများကြီးထက်လာမှာပေါ့ဩဒီလောက်ကတကယ်ချမ်းသာတဲ့အလုပ်ပဲလို့ယုံကြည်မှုတွေပါဖြစ်လာမှာတော့အများကြီးတိုးလာမှာပေါ့မတူဘူးနော်နော်အလုပ်တစ်ခုမှာဘုံဘုံတို့ယုံကြည်မှုတိုးတယ်မတိုးဆိုတာကအကျိုးရလက်ပေါ်မှာလည်းမူတည်သေးတယ်လောက်တာလုံနေရတဲ့အကျိုးရလက်ကတင်ရှားကြမသိရဘူးဆိုရင်ယုံကြည်မှုကထက်ထက်မြက်မြက်ကြီးမရှိဘူးပေါ့ဟုတ်လားအဲ့တော့လုံလို့အကျိုးရလက် ထွက်လာပြီဆိုရင်ယုံကြည်မှုကလည်းဘာဖြစ်လာတော့တိုးလာအဲ့တော့အကျိုးရလက်ထွက်တယ်ဆိုတာလည်းပဲကိုကစနစ်တကျပိုင်ပိုင်နိုင်နိုင်တကယ်ကိုပဲနော်တရားတရားနဲ့ထက်ထက်တန်တန်လုံမှလည်းပဲအကျိုးရလက်ကထွက်မှာအဲ့ဒီအချက်ကလည်းလိုတယ်ဟုတ်လားအဲ့လိုမျိုးပီတိတို့ပတ္တိတို့ဖြစ်လာပြီဆိုလို့ရှိရင်နော်စိတ်ကဘာဖြစ်တုံချမ်းသာအဲဘုဇင်တရားထဲမှာတော့ချမ်းသာတာကဒုက္ခဆိုတဲ့သကလုံးတော့မပါဘူးဘာပါလာတော့ဆိုတော့တမာတိတဲ့ဟောတည်ငြိမ်လာတယ် ဒေသနာတော်တော်များများမှာတမာရီရဲ့ရှင်နာမှာဒုက္ခကိုဟောတာတွေရှိတယ်။တော့ချမ်းသာတဲ့စိတ်ဟာတည်ငြိမ်တဲ့သဘောရှိတာ။ဟိုအဲ့တော့ခုနတုန်းကပီတိပတ္တိပြီးတော့ဘုဇင်တရားမှာတော့ဘာကိုဟောလိုက်တော့တမာတိစိတ်ကငြိမ်သွားတယ်။ဟောငြိမ်သွားတယ်ပေါ့။နော်။နှစ်သက်မှုငြိမ်အေးမှုနဲ့စိတ်ကတည်ငြိမ်သွားတယ်။အဲ့ဒီတည်ငြိမ်မှုများလာတဲ့အခါကျတော့ဒီအတွေ့အကြုံသဘာဝတရားတွေရဲ့အပေါ်မှာလေးလျူရှုနိုင်မှုဥပေက္ခတရားဖြစ်လာတယ် နော်ဘက်လိုက်တဲ့သဘောမရှိဘူးဒုက္ခနဲ့တွေးလို့နှစ်သက်တာဒုက္ခနဲ့တွေးလို့နော် စိတ်ပြက်တာအဲလောဘဒေါသအစွန်းတွေကိုမနှင်းတော့ဘဲနဲ့နော်စိတ်ရဲ့အလွန်မွန်မြတ်တဲ့နော်လိလျူရှုနိုင်မှုပေါ့နော်အခြေအနေတွေကိုဘာလို့တော့လိလျူရှုနိုင်တယ်သူ့သူဖြစ်နေတာပဲလို့စိတ်ထဲမှာကြိုက်တာလည်းမရှိဘူးမကြိုက်တာလည်းမရှိဘူး तू ကအမြင့်မြတ်ဆုံးပဲပြောရလို့ရှင်ဥပေက္ခတရားဟုတ်လားအဲ့ဒီဥပေက္ခကလည်းပဲဘာဖြစ်ကြောင်းတရားတော့အတိညာပွင့်ကြောင်းတရားပဲဘုရှင်တရား ဟုတ်လား အဲ့တော့ဘိုးရှင်ဆိုတာဘောဓိအင်္ဂဆိုတဲ့စကားလုံးလေးကိုဘိုးရှင်လို့ပြောတာဘောဓိအင်္ဂဘိုးရှင်ကဟုတ်လားဘောဓိဆိုတဲ့စကားလုံးတစ်လုံးအင်္ဂဆိုတဲ့စကားလုံးတစ်လုံးနှစ်လုံးဟုတ်လားဘောဓိဆိုတာမဲ့ညာနိဗ္ဗာန်ကိုတောင်သိတဲ့အဆင့်မြင့်တဲ့အသိဉာဏ်ပဲဟုတ်လားအင်္ဂဆိုတာအစိတ်အပိုင်းပဲအသိဉာဏ်ရဲ့အစိတ်အပိုင်းလို့အဓိပ္ပာယ်ရတယ်ဘိုးရှင်ဆိုတာနိဝရဏကတော့အသိဉာဏ်ကိုဘာလို့တုံးပိတ်တာနော်ဘိုးရှင်ကတော့အသိဉာဏ်ရဲ့အစိတ်အပိုင်းတဲ့ဒီမှာတော့မြတ်စွာဘုရား အတိညာဖြစ်ကြောင်းတရားလို့အဲ့လိုဟောအဲ့တော့အဘိယမင်းသားမိတယ်မြတ်စွာဘုရားဒီတရားကိုနာမည်ဘယ်လိုခေါ်တော့ဒါကိုဘုရှင်တရားတွေလို့ခေါ်တယ်။အော်သူတို့ကတော့မကရဘာသာပြောတာဆိုတော့တိတာပေါ့ဒါတိချင်းရဲ့အင်္ဂါအစိပ်ပိုင်းတွေဆိုတော့မြတ်စွာဘုရားတဲ့ခုနှစ်ပါးလုံးမပြောနဲ့တပါးဖြစ်မယ်ဆိုရင်တော့တိမှာတဲ့ဟုတ်လားခုနှစ်ပါးလုံးဆိုရင်တော့ပြောဝရမရှိဘူးတဲ့သူအများကြီးသဘောကျတယ်ဒီတရားကိုစောတော့သူယူလာတာပါတော့မတိတာလည်းပဲအကြောင်းမဲ့မတိတာ သိတာလည်းပဲအကြောင်းပဲသိခြင်းသိတာဟာအဲ့ဒါကြီးကစိတ်ပြည့်စရာကြီးဟုတ်လားတော့တကယ်တမ်းကမသိတာမှလည်းအကြောင်းရှိတယ်သိခြင်းမှလည်းပဲအကြောင်းရှိတယ်မသိခြင်းရဲ့အကြောင်းကနိဝရဏတရား၅ပါးသိခြင်းရဲ့အကြောင်းကပုဇဉ်9ပါးအဲ့ဒါကို तू ကောင်းကောင်းနဲ့နားလည်သွားဘယ်လောက်ထိ तू ရှောက်တုံဆိုတော့မြတ်စွာဘုရားတဲ့တပည့်တော်ဒီဂိတ်ကုတ်တောင်ပေါ်တက်လာတာအလွန်ပင်ပန်းပါတယ်တဲ့ဟော तू မင်းသားလဲမင်းသားဟိုဟုတ်လားဒါမှမဟုတ်တပည့်တော်လာရကြိုးနဲ့တယ်တဲ့အလွန်မှငြိမ်းအေးတယ်တဲ့စိတ်ထဲမှာ အလွန်သဘောကျတယ်ပေါ့နော်အဲ့လိုလေးပြောပြီးတော့အဲ့ဒါဘုရားသုတ်တန်ကိုနေကုန်းချုပ်ထားတာဟုတ်လားအဲ့ဒါဘုံဘုံတို့ဒီကနေ့ညအင်းဒီသုတ်တန်လေးနဲ့သောသောဝသုတ်တန်လေးကိုဒါဆက်ဆက်ပြီးတော့ပြောပြတာပေါ့နော်သောသောဝသုတ်တန်ကိုလည်းမေ့မပြည့်နဲ့နော်သူကတော့ကျေပြက်နေသူ့ကိုပို့ပြီးတော့ပြည့်ပြည့်စုံစုံနားလည်ဖို့နောက်အခုပြောတဲ့သုတ်တန်ကမုံမှန်ပေးလိုက်တဲ့သဘောပဲဟုတ်လားအဲ့တော့အကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်ရအောင်နော်မိနစ်90တောင်ရှိသွားပြီ အဲ့တော့မြတ်စွာဘုရားရဲ့အံ့ဩဖွယ်ရာဂုဏ်ကြီးဘယ်နှမျိုးတော့၄မျိုးเนาะတချို့ကဟိုတချို့တရားဓမ္မတွေကသင်္တန်းသဘောမျိုးလေးเนาะပို့ချသေးခြင်းတာလေးတွေရှိတယ်เนาะမြင်လို့ကြာကောင်းတဲ့တုတ်တန်လေးတွေကိုသင်္တန်းသဘောအနေနဲ့ပို့ချသေးခြင်းတာရှိအခုကလည်းပဲအဲ့ဒီသဘောမျိုးခက်ဆန်ဆန်ပါပဲဟုတ်လားအင်းမြတ်စွာဘုရားရဲ့အံ့ဩဖွယ်ရာเนาะဘယ်နှမျိုး၄မျိုးအဲ့ဒါပါတွေတော့နံပါတ်1တတ္တဝါတွေကအာလယเนาะကာမဂုဏ်အာယုန်တွေနဲ့ နော်တွေ့တာမှုတွေနဲ့ဒါတွေမှာပဲပျော်ကြတာဒါမြတ်စွာဘုရားပွင့်လာတော့မြတ်စွာဘုရားအဲ့ဒီအာလေယပေခွာကြောင်းနီလန်းကိုဟောတဲ့အခါမှာနားထောင်ကြတယ်စိတ်ဝင်စားကြတယ်တတန်တရားလုံးဒါတဲ့နေခဲ့တဲ့တတ္တဝါတွေကဘုရားပွင့်လာမှဒါကိုဟောလိုက်တဲ့အချိန်မှာစိတ်ဝင်စားသွားတယ်အဲ့ဒါမြတ်စွာဘုရားရဲ့အံ့ဩဝေရဟုတ်လားမှတ်မိရနော်နောက်ဒုတိယပါတော့မာနမာနမှာပျော်ရတာမာနကင်းကွာကြောင်းတရားဟောတော့စိတ်ဝင်စားကြတယ်ဟုတ်လားတတိယပါလဲပူလောင်မှုမှာပျော်ကြတာ ငြိမ်းချောင်းတရားဟောတော့စိတ်ဝင်စားကြတယ်ဟုတ်လားနောက်လေးခုမြောက်ကပါတော့အဝိဇ္ဇာနဲ့တကွဖြစ်တယ်ဥက္ကွန်လို့နေနေကြတယ်ဥက္ကွန်အတွင်းမှာနေနေတယ်လို့နေနေကြတယ်ဟုတ်လားမသိမှုပဲဖုံးလွှမ်းထားတယ်ဟုတ်လားအဲ့တော့ဒီဒေသနာလေးကိုဘုံဘုံတို့ခြုံငုံပြီးတော့ဘလို့နားလည်ရမှာတော့တတ္တဝါတွေရဲ့ပင်ကိုသဘောတဘာဝတဲ့တဲ့ပြောရင်စိတ်ရဲ့သဘောတဘာဝဟုတ်လားအာလယမှာပြောတယ်မာနမှာပြောတယ်ပူလောင်မှုမှာပြောတယ်မသိမှုနဲ့တကွာဖြစ်တယ်ဟုတ်လား မြတ်စွာဘုရားရဲ့အစွမ်းကတော့အဲ့ဒီလိုတရားဝါတွေကိုလုံးဝမဖြစ်သွားအောင်နော်ဖြောင်းမြန်လန်သွားအောင်လုပ်ပေးနိုင်တဲ့အစွမ်းရှိတယ်အထူးသဖြင့်မြတ်စွာဘုရားရဲ့တရားတော်တွေဟာနော်အာလယကင်းခွာကြောင်းတရားမာနကင်းခွာကြောင်းတရားနော်ပူလောင်မှုကင်းခွာကြောင်းတရားနော်မတိမှုကင်းခွာကြောင်းတရားအဲ့တော့မတိမှုကင်းခွာကြောင်းတရားအနေနဲ့ဗာလေးကိုဖုံဖုံပြောလိုက်တော့အဘေယသုတ်တံကိုပြောရနော်မတိတာလည်းအကြောင်းမဲ့မတိတာမဟုတ်ဘူးတိတာလည်းအကြောင်းမဲ့တိတာမဟုတ် မတည်ခြင်းမှာလည်းအကြောင်းရှိတယ်တည်ခြင်းမှာလည်းအကြောင်းရှိတယ်မတည်ခြင်းရဲ့အကြောင်းကနိဝရဏတရား၅ပါးတည်ခြင်းရဲ့အကြောင်းကပုဇဉ်9ပါးနော်ဒီအချိန်တိုးလေးအတွင်းမှာနော်ဒီလိုမျိုးအော်ဘဝအတွက်အလွန်မှသိစရာကောင်းတဲ့နားလည်စရာကောင်းတဲ့တရားဒေသနာတွေကိုဘုံဘုံတို့မှတ်သားခွင့်ရတာဒါဝမ်းသာစရာပေါ့ဟုတ်လားဒါကြောင့်ဒီကနေ့ဓမ္မဒါနကုသိုလ်ရှင်တွေလည်းပဲဝမ်းမြောက်ကြလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါတယ်နော်အေးအဲ့ဒါဦးဇင်းတို့ အဆုံးသတ်ကြရအောင်နော်မြတ်စွာဘုရားရဲ့စွန့်ရည်တတ္တိတွေကိုကြီးညိုပြီးတော့မြတ်စွာဘုရားရဲ့နော်စွန့်ရည်တတ္တိရှိတဲ့တရားဓမ္မတွေကိုနော်လေးလာလေ့ကျင့်ခြင်းအပြင်အဲဒီလိုအခြေအနေဇိုးတွေကနေလွတ်မြောက်အောင်ကြိုးစားနိုင်ကြတဲ့နော်အနှစ်ချုပ်ပြောရရင်မတိမှုကိုဖောက်ထွက်နိုင်ကြတဲ့မတိမှုရဲ့အကြောင်းတရားတွေကိုလေ့ကျင့်နိုင်ကြတဲ့နော်သူတော်ကောင်းတွေဖြစ်ကြပါစေလို့နော်ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောကုသိုလ်ကောင်းမှုအဆုစုတို့ရဲ့စွန့်တတ္တိကြောင့် ဖရာတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗံကိုလင်မြန်ထုတ်ချောင်းမျက်မှောက်ပြုဝရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတတိကဲဆုတောင်းကြအမျှဝေကြရအောင်เนาะအားလုံးလိုက်ဆိုကြဓမ္မဒါနအလှရှင်တွေလည်းလိုက်ဆိုကြအရှင်ဖေယဘုရားတပည့်တော်တို့သည် ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲညာဖို့ညာမြတ်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်း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 အညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှပြကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောအာလုံးကြာကြာသမျှကုသိုလ်အမျှအမျှအမျှ ရှုတော်မူကြပါကုန်လောသာဓုသာဓုသာဓုဟာလုံးကြာကြာသမျှကုသိုလ်အမျှအမျှအမျှရှုတော်မူကြပါကုန်လောသာဓုသာဓုသာဓု အာလုံးကြာကြာသမျှကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုခိုင်အလုံးကိုယ်စိတ်နှဖျားချမ်းမှချမ်းသာကြပါစေ